သတင်းကျွတ်လာပြီးကျော်2ရက်1980ခုအောက်တိုဘာ26ရက်အာ တိပါဏတကောဆာရှိတော်ကိုယ်ပါတော်ဂုဏတော်နှင့်ပြည့်စုံတော်မူသောသံဃာယရနာတိဟုသောယရနာများသုံးပါးတို့ယူသည်များတို့လက်အောင်မိုး၍ရှိခိုးပူဇော်ဖူးမြော်မှလည်းကြောကြသောမနာမကုသိုလ်ကံစေရနာလူတန်းပူဇော်ကြသောဒါနပူဇော်ကုသိုလ်စေရနာတို့ဆွမ်းအနုဘော်တို့ကြောင့်ဘေးရန်အန္တရာယ်ဟူသည်များတို့မှ ခါခါသိမ့်ခင်လွန်ငြိမ်းချဝိကွာရ၍အသက်ရှင်ခြင်းနာခင်ခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိသောအလိုရှိရာတောင်းနာသောလောကီလောကုတ္တကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ နာဂမနံပရိပုဏ္ဏံခာနာတိဘာတာဝေရမဏိတိခာဗရံသမာရိယာမိအဒိဏာဒါနာဝေရမဏိတိခာဗရံသမာရိယာမိအဗြမစရိယာဝေရဏိတိခာဗရံသမာရိယာမိ မုသာဝါရာဝေရဏိသိက္ခာပဒံသမာရိယာမိသုရာမေရယမေဇပမရခဏဝေရဏိသိက္ခာပဒံသမာရိယာမိဝိကာရဘောဇနာဝေရဏိသိက္ခာပဒံသမာရိယာမိ နစ္စရာဂီတာဝါရိတာဝိတုကသတနာအာလာကန္တာဘုလေပနာဓာရဏမာနနာဝိဘုဒနာဌာနာဝေရမိသိက္ခာသမာရိယာမိ ဥစ္စာပြေနမဟာပြေနဝရဏိသိက္ခာရသမာရိယာမိဤတရဏေနဆရာယတနာပြယတနာသမာယတနာသုဘုယသမန္တာရဝအထင်္ဂသမဏာတံအင်္ဂါ၈ပါးနဲ့ပြည့်စုံသောဥပောဒခသီလဥပောဒိကကိုသာရိကံကတွားမိမိတို့ရည်ရွယ်ရင်းရှိသည့်အတိုင်းမကြိုးမပေါက်မပြောင်းမကြရအောင်ကောင်းမွန်သာသိမြင်ဆောင်ရွက်၍ အပမာရေနမမေရသတိတရားဖြစ်သံပါရေထပြည့်စည်ပြည့်စုံအထုကြရမည်ချုပ်ပြီးတော့ဆိုးပြီးတော့နပြုပြင်ပြီးတော့မှသင်္ကန်းဖြစ်ရတာစောစောကတော့အဝကျမ်းနေပါအဲဒါချုပ်ရအောင်ဆိုးရအောင်ပစ္စည်းတွေပါလေအဆုံးအဆုံးယူလာတယ်ယူရတယ်နေတော့အဲဒီလိုကထိန်နေရာသင်္ကန်းကထိန်သင်္ကန်းဖြစ်အောင်လို့ချုပ်ဆိုးပြုပြင်တဲ့ ပုဂ္ဂိုလ်တွေညာတော်တွေအားလုံးဆင်းရဲတာကနဲ့သုံးဆောင်ရအောင်လို့ဆွမ်းခဲတဲ့ဘောဇင်တွေလည်းပဲပြင်းစင်ထားရတယ်အကုန်လုံးရှိရသလိုလိုရအခုတော့အဲဒီသင်္ကန်းတွေက ချုပ်ပြီးသားပြင်ပြီးသားတွေဆိုတော့အဲဒီလိုချုပ်ပြီးသားပြီးပြီးသားတွေလည်းပဲပြင့်လျော်အပ်ပါလေဆိုပြီးသက္ကထာကခွင့်ပြုထားပါတယ်။ဒါကြောင့်မချုပ်ရပါဘူးဒီဥစ္စာကတော့မချုပ်ရတော့ဒီ ညာတော်တွေသံဃာတော်တွေနဲ့ပရိသတ်တွေကျွေးမွေးလှူဒါန်းတာကတော့အခုနေခါကာလမှာဒီပြင်လှူဒါနတွေဒီတိုင်းဒီတိုင်းနဲ့ကျွေးမွေးလှူဒါန်းတာအခုဒီမှာပထင်လှူဒါနမှာဆိုတော့လှူဒါနတွေအများကြီးပါပဲလူရဲ့ပုဂ္ဂိုလ်တွေလည်းအများကြီးဒီမှာဆောင်ရွက်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးပဲသုံးဆောင်ညอืมဆောင်ရွက်ကြအမှန်ကျေးဇူးများပါတယ်အဲဒီတော့ဘယ်လိုဆိုရမလို့ဆိုရင်ကတိနာစီဝရံဒေးမှာလို့ဆိုရမယ် နိနာစုရံကရိမီယာသင်္ကန်းကိုရေးမှသူ့ပါဤဘုသူ့လူတွေဆိုသံဃာသာပြမပေါ့ဒါသံဃာဆိုတာပါပဲသံဃာသာဒီမှာအဲထင်းညာသင်္ကန်းလူရတယ်ဘာအတွက်လူရတယ်လဲသင်ခင်းမခင်းမခင်းရတယ်ဘူးအချိန်တည်းရည်ရတာကတိနာအထရိတုံကတိနာအထရိတုံကတိခင်းရအလုံးဟာဒီမှာလူပါကုန်ဤဆိုတာလေးလူရမှာကဲဆိုရတာပါဆိုပြီးမှပြောတာဟာမယံဗန္တိမယံဗန္တိ ကာမာရဝတ္တဒုက္ခတောသောစနထာယနိဗ္ဗာနတာသစ္စည်းကရဏထာယဣမံသတိနာစီဝရံသတိနာအထိတုံသံဃတာေမာဣမံ ထိနာစီဝရံအထိနာအထိတုံသံဃတာဈေမာရှင်ဖျားပြီးတော်တို့သည်သံဃာဝဆင်းရဲမှာသုံးရောက်ပါရခြင်းနိဗ္ဗာန်ကိုသင်မြန်စွာ မောက်ပြုပါရခြင်းကျိုးငါကထိန်လျာကြီးမှန်ဤသင်္ကန်းကိုထင်အားလို့ငါသံဃာတော်အားသူရန်ပါကုန်၏ဤဒံနောပုံညံအာသဝေခယဝဟံဟောတု ပြည့်တော်တို့ဤဤကောင်းမှုသည်အာသောတရား၄ပါးတော်ဤဘုံရာကုံကြောင်းဖြစ်သောမညာဘုံညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းကထိန်နုမောရဏတရားကတော့ခွန်ကြီးနှစ်တိုင်းနှစ်တိုင်းဟောနေကြပါပဲအခုဆောင်ဖို့အရင်က ဟိုမိတ်ရိုက်ထားတာ14ခုနှစ်ကအဲ30 34ခုနှစ်က34ခုနှစ်ကရိုက်ထားတာတွေ့အပြီးရင်ကရကြာပါပြီဒီတိုင်းမှာတရားတွေအသစ်ပြင်ဟောလို့လည်းပဲကျေးဇူးများမှာမဟုတ်လို့မပြင်ပါဘူးပြင်လို့ရှိရင်အခုစီစဉ်ထားတဲ့တရားဆောင်မှုတွေလို့ပြည့်ပြည့်စုံစုံဖြစ်မှာမဟုတ်ဘူးသူကအချိန်နဲ့တကားကြာနေတယ် ဒါကြောင့်မို့ဒီတရားတွေမပြင်းမှုတိုင်းမဲ့ထားနေပေါင်းအခုဆောင်းမိုးအဟောင်းတွေ့တဲ့နေရာချင်း7နှစ်9နှစ်ရှိပါပြီ။ဒီရင်ကရကြာပါပြီသူကလည်းဘယ်တော့ကြာပြီဆိုတော့ကိုယ်ကတော့ကောင်းမှမှတ်ပြီ။အဲဒီဆောင်းမိုးတေရခုခေါ်ရမှာပါမယ်။ပထမစပြီးတော့ကထိန်ခင်းဖို့မြတ်စွာဘုရားခွင့်ပြုခြင်းအကြောင်းလေးလည်းပဲအရင်ကလည်းပြောနေကြပါအဲ့ဒါကြီးလည်းပြောရမှာပါ။ ခဏမောမြင်ပြောတော့ဘာရဝတိအသင်ဖွဲ့ပိဋကဟာရဟန်းရဟန်းပေါင်းဘာရဝတိရဟန်းပေါင်း30လာပြီးတော့ရသော်ဘုရားထာမှာပူဇော်ကြကြောကြအဲဒီဘာရဝိကိလေးဆိုတာကဘယ်ကတော့ဆိုလို့ရှိရင်သူကပါဝေယကပါဝေယတိုင်းကပါဝေယတိုင်းကအဲဒီဟိုစာလိုအပ်ဖြင့်ပါထေယတိုင်းကလည်း အထေရဟုတ်ပုံတော့ပေါ်တယ်သမာဓိကပါဝေးရတဲ့အဲဒါဟာခောသလတိုင်းတိုင်းနိုင်ငံရဲ့အနောက်ပိုင်းမှာရှိတယ်လို့ဆိုတာပြထားပါလားအဲဒီပုဂ္ဂိုလ်တွေကဘယ်တော့ကနေပြီးတော့ညှိုးစွာဘာဝံဒီမိမိကရာကိုတော်ရမှာသတင်းသုံးပြီးတော့တရားတွေဟောလို့အဲဒီမှာလာပြီးတရားနာတရားတွေရ ယဟန္တာတွေယဟန်နေ60ရှိတာပဲနဲဘူးဆိုတော့60နဲဘူးဆိုရင်လည်းခုနှစ်ခါကာလနဲ့ကြည့်မယ်ဆိုရင်တရားတစ်ခက်ကဖြစ်နေရတယ်လို့ဆိုကြတယ်ရှိတာပေါ့လေသူကအင်းအများကြီးပွားကြပါတော့မပွားဘူးအဲဒီက60ပြည့်စုံသွားတဲ့နောက်ဝါကျိုးတဲ့အခါမှာညာနေလည်းပဲကိုရသည်ရသွားပြီးဒီကရသာသနာပြုသွားတဲ့ခါကာလလည်းပဲညာနေလည်းပဲ အများနဲ့စုမသွားနဲ့တပါးတပါးချင်းတပါးချင်းသွားရောက်ရရောက်ရမှတရားဟောတရားအမိန်ပေးဘာလို့လဲဆိုလို့ရှိရင်နှစ်ပါးသွားရင်တပါးဟောနေတပါးကနားနေရမှာပေါ့အလုံးမလုံးရအောင်အဲဒီတော့အဲဒီ60 60လုံးသွားလို့ရှိရင်ဒီနေ့ဒီနေ့ကိုဌာန60တရားဟောတရားနာတဲ့ပုဂ္ဂိုလ်တွေလည်းနားနေတာပေါ့လေဒါလည်းအနံကျေးဇူးများပါတယ် အခုခွန်ကြီးတို့ဒီဟာသာသနာ့ရေးတာကဓမ္မအဓိကတွေရှိပြီးတော့နေရရတဲ့သွားပြီးတော့ခေါ်ရတဲ့ဓမ္မအဓိကတွေကမနည်းဘူးလို့ဆိုဟွန်းဆိုတော့ငါ60တော့ရှိတာအဲဒီလိုဟောပြောနေကြတဲ့အတွက်အေရရအနေနဲ့ကပုဂ္ဂိုလ်တွေတရားနာကြတယ်ဟောမဲ့ပုဂ္ဂိုလ်မရှိရင်မနာရဘူးဘုန်းကြီးတို့နိုင်ငံခြားတွေပါသွားပြီးသွားပြီးကလာဟောလာတဲ့ဒီတိုင်းပဲနိုင်ငံခြားသွားပြီးဟောတဲ့ပုဂ္ဂိုလ်အနေက ဒါဒီကသွားလို့ဥမာတရားတွေနာပြီးတော့သတိပဋ္ဌာန်ဤရဝိပဿနာဤစနစ်ကြာကြာနာနာနာယအာထုရတာကလည်းဘုန်းကြီးတို့ဒီကဟောမှာဟိုစောစောပိုင်းကလည်းအသင့်တင်တော့နည်းနည်းတော့ရှိပါဒါမှလည်းတရားကနာတာကတော့ပြည့်ပြည့်စုံစုံမရှိဘူးအဲဘုန်းကြီးတို့သွားပြီးတော့ဟောတဲ့အခါကျမှဒီကြမှာအခုဘုန်းကြီးရဲ့ချမ်းမြေ့တာဥစဉ်ကရဲ့ဟောကြတာဟိုပထမသွားတော့မှဆိုလို့ရှိရင်ဖြင့် ဥပိလာနာနာဥပိလာသားတွေလည်းပါရအမေရိကန်မှာရှိတယ်ဘောတော်တော်မှာတော့သူတို့လည်းကြာကြာနေနိုင်မယ်တဲ့မချင်ဘူးလားမင်းတို့ဒီကတော့တိုက်တွန်းခဲ့ပါနေနေနေတော့နေကြပါဆိုပြီးတော့အဲအခုနောက်ပိုင်းတော့အဆင်ပြေသွားနေရတာဥပိလာသားလည်းအမေရိကန်နိုင်ငံရဲ့အနောက်ပိုင်းအစွန်းဖြစ်တဲ့နေရာမှာဥပိလာသားကတော့အရှေ့ပိုင်းဆိုရဌာနတည်နေတဲ့ ညွန့်နေတဲ့ဟောလာဟန်ကြပါအဲဒါဒီလိုဟောပြောတဲ့ပုဂ္ဂိုလ်တွေရှိမှာဟောပြောတဲ့ပုဂ္ဂိုလ်မရှိလို့ရှိရင်ရသော်ဗျာတရားတွေမကြားရဘူးမနာရဘူးမကြားမနာရင်ဘယ်တရားအထုနိုင်မလဲမထုနိုင်ဘူးဆရာနာတာကြားနာမှာဒါကြောင့်မြတ်စွာဘုရားအဲဒီတုန်းကညာနာတွေပါပဲညာနာဆင်ရတွေအဲဆင်ရတွေကို သူတို့ရတင်သွားကြနှစ်ပါးမသွားနဲ့တပါးချင်းသွားရောက်ရရောက်မှတရားဟောကြသာသနာပြုကြညွှန်ကြားပြီးတော့ဘုရားကလည်းသူကိုယ်တိုင်လည်းသာဝတိအဲခင်းလေရာဇယရာဇယမြို့ဘယင်မင်းမြတ်ကရှေ့ကပြင်မှုတာနဲ့ပြင်မိတာတော့ဘယင်မင်းမြတ်ပြင်မှုတာနဲ့အဲ့ဒီသွားဖို့ရအဲ့ဒီသွားလို့လည်းဒီတိုင်းသွားလို့အရှင်ပြေမှာမဟုတ်လို့ပြီးတော့လည်းပဲကျွတ်တဲ့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ကလည်းရှိလို့နေ ယသိတွေနေတဲ့နေရာရှိဥစွာသွားပါလေအဲဒီကနေပြီးတော့တရားဟောသောသောပိုင်းကတော့တရားကိုနာနာမသိဘူးယသိတွေကလည်းသူတို့ဟာနဲ့သူတို့တရားနဲ့သူတို့ဘုံတို့လိုနေနေကြတာနောက်ကြတော့မှဘုရားဟောတဲ့တရားနာပြီးတော့ရဟန်းပြုကြဘုရားအေးသေးကိုခေါ်ပြီးရဟန်းပြုသေးနောက်သင်လျော်တဲ့တရားဟောတော့အဲဒီမှာတော့အကုန်လုံး တရားနာရင်လည်းညာနာဖြစ်သွားကြပါလေအဲဒါတစ်ထောင်ရှိတယ်ယူပြီးတစ်ထောင်ညာနာတစ်ထောင်ဖြစ်တယ်အဲဒီညာနာတစ်ထောင်အခြေခံပြီးတော့ရာဇယုံမြို့မှာလာပြီး သာသနာပြုတာမြတ်စွာဘုရားအဲဒီမြောက်သေးခင်စောစောကခေါင်းကအာရဏဒီမိဂရောင်ကနေပြီးတော့သွားတော့ဟိုစဉ်တောနေပဲရောက်တစ်ခုမှာမြတ်စွာဘုရားရောက်တော့အဲဒီမှာနားနေတယ် နားနေတာလည်းအကြောင်းအကြောင်းရှိတော့ပါပဲအဲဒီမှာရှိတယ်ခုနဗရဝီခေါ်တဲ့ဘာဝေကပုဂ္ဂိုလ်တွေကအဲဒီရောက်လာကြမှာမို့သူတို့တရားဟောဖို့သူတို့သာသနာပြုဖို့ဒါဆိုဗျာအသင့်တော်လောက်တဲ့နေရာတနေရာမှာသစ်ပင်အောင်မှာပါလားတော်တယ်မှာသစ်ပင်အောင်နေရာအဲဒီပုဂ္ဂိုလ်တွေကလည်းသူတို့ကညီကိုတွေမင်းမင်းမျိုးတွေကပါပဲအဲမင်းမျိုးတွေကသာဝတိပြည်က မင်းကြီးနဲ့အမျိုးတွေပါပဲညီတွေနဲ့တူပါတယ်သူကอืมအဲ့ဒါသူတို့ကတော်တယ်သွားပြီးတော့လွတ်လွတ်လပ်လပ်နဲ့ချမ်းချမ်းသာနေရအောင်ဆိုပြီးတော့သူတို့ရဲ့ဇနီးများနဲ့သူတို့ကတော့သွားပြီးတော့တော်တယ်သွားပြီးတော့နေကြတာကိုလွတ်လွတ်လပ်လပ်သူတို့နေကြအဲဒီလိုနေတဲ့နေရာမှာမင်းသားလေးတယောက်ကတော့သူကအိမ်တော်မရှိသေးဘူးမင်းသမီးမရှိသေးဘူးအဲဇနီးမရှိသေးဘူး ဒါကြောင့်အဲ့ဒါမျိုးသမီးတယောက်ကိုငှားပြီးတော့ခေါ်သွားအဲဒီမျိုးသမီးကလည်းလိုက်လာပြီးတော့ဒီနေ့တော့အခါကာလကြတော့အဲဒီမင်းသားတွေအိပ်ပြီးတော့အိပ်ပျော်နေတဲ့အခါကာလသူတို့ပစ္စည်းတွေခိုးယူပြီးတော့ဒကမကထွက်ပြေးတာဩကလေးမထွက်ပြေးတာထွက်ပြေးတော့သူတို့ကတခါတည်းပစ္စည်းတွေခိုးသွားတာဆိုတော့ပြီးမခံနိုင်ဘူးဘောလိုက်ပြီးတော့ရှာကြတာတော့အဲပြီးတော့ရှာကြတာ လိုက်ပြီးတော့ရှာရင်းနဲ့ဟိုရှာဟိုသွားစီသွားနဲ့မြတ်စွာဘုရားကိုဝိုင်းလာရင်းနဲ့သူတို့တွေ့တော့အာဒီမှာညာတော်ကြီးတစ်ပါးရှိတယ်မေဥမပဲသူလည်းတွေ့ချင်းတွေ့မှာပဲဆိုပြီးတော့ဘုရားမမဲပြီးအောင်မလဲသိသေးဘူးဥစ္စာညာကြီးတစ်ပါးတော့အဲ့ဒီအနေနဲ့ပဲသွားပြီးတော့သူတို့မေးကြတယ်အရှင်အရှင်ဘုရားဒီမှာဒီဒီကလေးမလေးတယောက်လာတာမတွေ့ဘူးလားဟာဘယ်ကလေးမတော့ညာသူတို့သူအကြောင်းပေါ်တော့ မေးတော့ဟာသူကပြန်ပြောတာဟာဒီလိုပဲတဲ့သူတော်တယ်လာပြီးတော့အပြောလေ့ကျင့်နေကြတာတဲ့ဒီမင်းသားလေးတယောက်ကဇနီးမရှိတာနဲ့သူ့ကိုငှားပြီးတော့ခေါ်လာတာသူကသူများတဲ့အိပ်ပျော်နေတဲ့ပစ္စည်းကိုခိုးပြီးထွက်ပြေးတယ်အဲဒီကလေးမလေးလိုက်ရှားနေတာတဲ့အရှင်ဘုရားတွေ့လို့ရှိရင်လည်းဘယ်နှမ်းတွေ့တယ်ဘယ်သွားတယ်ဆိုတာသိကျင်လို့မေးတယ်ဆိုတော့ဒါကမှသစ္စာပြအဲဒီလိုလောကကြီးရာနဲ့ ရှားကြံလုခင်ရတာနဲ့လောကကြီးကမလုခင်မဲနဲ့တရားနှလုံးသွင်းပြီးတော့ချမ်းသာနေတာနဲ့ဘယ်ဟာကောင်းလို့ဟာဒီလိုဆိုရင်တရားနှလုံးသွင်းတာကပိုကောင်းတာပေါ့ဒါပြင်လည်းအဲတရားရှိတော့ဟောမယ်တရားနာရအောင်ဆိုရင်မြတ်စွာဘုရားတရားဟောသီလတမာရီရင်းကျုပ်တဲ့ပညာပါပဲပညာမှာဟောအသေးစိတ်ကလေးတွေအဲဒီတရားတွေဟောတော့တရားတွေဟောရင်းနဲ့ ပါရမီတွေကရှိတဲ့ပုဂ္ဂိုလ်တွေကိုသူကဒါနဲ့တချို့ကသောတာပန်ဖြစ်တယ်ချို့ကလည်းဗေဒာကဖြစ်ချို့ကလည်းအနာကဖြစ်တယ်သိဉာဏ်ကြတာပါရမီထွေးတဲ့ပုဂ္ဂိုလ်အဲဒီလိုပါရမီထွေးရှိတာရှေးတုန်းကသီလတော့သမာဓိတော့ပညာတော့ထိုက်တရားတော့အားထုတ်ခဲ့လို့ပဲပါရမီရှိလို့အခုဒီမှာတရားအားထုတ်လို့တရားတို့ရသွားတဲ့ပုဂ္ဂိုလ်တော့အထူးပြောကြမလို့ပါဘူးတရားတို့မရသေးတောင်မှ နောက်ဘဝနောက်ကာလတွင်အတွေ့အကြုံနဲ့ရဖို့ရမနာကောင်းတယ်။ဝန်တာပြကောင်းတယ်။အဲဒါသောတာပန်တရားအနာဂံဤอืมဖြစ်တော့60ပြိသက်60အဲသူတို့ကမြတ်စွာဘုရားထံရဟန်းဖြစ်ကိုခွင့်တောင်းတယ်။မြတ်စွာဘုရားကအေးဒီကိုခေါ်ပြီးရဟန်းပြုပေးပါတယ်။အဲဒီမှာသောတာပန်ဖြစ်ရုံနဲ့လည်းလူလောကမှာအိမ်အောင်ထဲမှာလည်းနေဝရ စိတ်ဝင်စားပဲနဲ့သာသနာတော်ဝင်ပြီးရဟန်းပြုတော့တာသူအောင်ကြော်ကောင်းတာပဲဒီယူကြတဲ့နံကောင်းတာပဲဆိုတော့အဲ့ဒီပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့ဒီကထိန်ကခွင့်ပြုတာအဲ့ဒီပုဂ္ဂိုလ်တွေကဘယ်ကြတော့ဘုရားထံလာတော့ဆိုမြတ်စွာဘုရားကတာဝတိဇေရဝံကျောင်းတော်မှာသတင်းသုံးတဲ့ခါကာလမှာအဲ့ဒီမှာဇေရဝံကျောင်းတော်မှာဝါဝါကတဲ့ခါကာလဇေရဝံကျောင်းတော်ဝါကတဲ့ခါကာလမှာ သူတို့လည်းပဲအဲဒီဇေနကျောင်းတော်လာပြီးကျောင်းတိုင်းမှာလာပြီးတော့ဝါကပ်ဖို့လာကြတာကိုလာကြတာသူတို့လမ်းပါကေတရောက်တော့ပါကေတကဘာဝတိနဲ့သိမ့်မွေးတော့ထောက်ယူဇနာဝေးတယ်ဆိုတော့ဒီယူဇနာကိုရှင်းတော့မှစပြီးရဆိုတော့7မိုင်ကျော်73မိုင်နီးပါးရှိပါတယ်အခုနေခါကာလတော့7မိုင်လောက်ပဲရှိပါတယ်ဒီယူဇနာ7မိုင်ဆိုလည်း9မိုင်လောက်ရှိတဲ့နေရာလည်းရှိပါတယ် အခုအိန္ဒိယမှာအတိုင်းအတာတွေနဲ့လမ်းတွေပါလေလောက်ထားတာရှိရဟာတွေနဲ့ဆိုရင်၈မိုင်လောက်ရှိတာပဲများပါတယ်အဲ့တော့66လေးဆို48ရှိမှာပေါ့48မှာ48မှာဆိုသိမွေးရောဒီကနေပြီးတော့ဘုကိုးတော့ဝင်မှာပေါ့သူကအဲ့ဒါတော့ပါပဲတာဂိတာဒါပေမဲ့အဲ့ဒီတာဂိတာရောက်တဲ့ခါကျတော့ဝါစုဝရဝါစုလာပြီးတော့ဒီရနေ့ဖြစ်နေတယ်ဝါစုလာပြီးတော့ဒီရနေ့ဖြစ်နေတော့အဲ့ဒီကနေသွားလို့ရှိရင် ဝါဆိုလို့ဖြစ်မှာမဟုတ်ဘူးဝါဆိုမိမှာမဟုတ်ဘူးတော့ကိုအဲ့ဒီမှာပဲဝါဆိုပြီးတော့နေကြရဲဝါကျိုးမှာပဲသွားမှာပဲဆိုပြီးတော့သုံးလတော့အဲ့ဒီမှာနေရတယ်ဝါကျိုးဝါကျွန်းမှာလည်းသူတို့မှဘုရားထံရောက်ရှင်တာမရောက်ပါပဲနဲ့အဲ့ဒီမှာမနေခြင်းနေရလို့အဲစိတ်ဆင်းရဲမှုလေးတွေရှိတယ်ဝါကျွတ်တဲ့ခါကျတော့လည်းပဲမိုးကရွာတယ်တဲ့မိုးတွေဒီနေ့နဲ့တော့တူပုံရတယ်ဒီနေ့အခုတည်းကမိုးရွာဝါကျွတ်လည်းမိုးတွေ နောက်လည်းပဲဘယ်တော့ကြော်မှမသိသေးဘူးကြွားအောင်မှပြောအဲမိုးတွေကကြွားနေတဲ့ခါစိတ်ရောတာခါခါကြလည်းသတင်းရဆုံးမရောပါဘူးအဲမိုးတွေကရွာတယ်မိုးတွေရွာပေမဲ့လည်းသွားခြင်းရင်ဘုရားဖူးဖူးကဘုရားနဲ့တွေ့ဝရကြီးပဲပြီးတကလားလာတော့သွားကြတာပဲသူဆင်းရဲခံပြီးတော့အဲဒီမှာတင်ပိုင်ရဲ့အေသီရဲ့နထသင်္ကန်းရဲ့ဒီစီရိတ်သင်္ကန်း30လို့ခေါ်တယ်အဲဒီသင်္ကန်း30ထဲက ထသင်္ကန်းကြီးဆိုတာလေးရယ်အခုနေ့ခါကလာထသင်္ကန်းကြီးဆိုတာလေးရယ်ဟိုတုန်းကလည်းလေးမှာဟိုတုန်းကကိုလေးမှာပါသူသင်္ကန်းလည်းခုဟာတော့နူးနူးညံ့ညံ့ရှိပုံမပေါ်ပါဘူးအဲ့ဒါကြီးယူသွားတာတောင်းလေးတာပေါ့တမိုင်နဲ့ကတိနှစ်ခုထဲနဲ့သွားရင်တက်တာမှာပေါ့မိုးရွာလေးရွာလို့ရေတွေပါလေဆိုရင်လည်းသိမ့်မလေးဘူးအခုတော့ဓာတ်သင်္ကန်းကြီးကလည်းလေးတမိုင်နဲ့ကတိတွေကလေးတော့ဆင်းရဲချကြမှာပါနည်းနည်းအဲ့ဒီအစမပြေတာတွေရှိတယ်လို့ဆိုပါတယ် နောက်မြတ်စွာဘုရားထံရောက်သွားမြတ်စွာဘုရားထံရောက်သွားတဲ့ခါကလာကြတော့မြတ်စွာဘုရားကလည်းထုံးတာအတိုင်းရောက်လာတဲ့အာဂဏုပုဂ္ဂိုလ်တွေကိုမင်းများဘယ်မှာဝါဆိုကြသလဲဘယ်မှာနေကြသလဲအဲနေရာဌာနမှာဘယ်လိုနေသလဲချမ်းသာရလားဘယ်လိုလဲစသမေးကြမေးတော့မူတော့သူတို့ချမ်းသာတဲ့အကြောင်းတော့ဖြေပါရဒါပဲမဲ့လို့မူလလာရင်ကတဲ့မြတ်စွာဘုရားထံဝါဆိုဖို့မြတ်စွာဘုရားထံမှာဟောရခဏနေဝရလာတာပဲတဲ့ ဒါပေမဲ့လို့ဝါဆိုသာကြတည်းရောက်လို့ဟိုရင်မဲ့ဝါဆိုနေရတယ်မလာရဘူးအဲဝါရင်းနေရခြင်းကလည်းပဲသိပညာတွေတော့ကောင်းပါလေဒါပေမဲ့ဘုရားဖူးကျင်လို့လာတာဒီဘာမှမဝေဘူး၆မိုင်လောက်ဝေးတဲ့နေရာလေးဒီနေရာလေးမှာတော့ဘုရားစီမသွားပဲနဲ့ဖြစ်လာဆိုပြီးတော့စိတ်ဆင်းရဲမှုဖြစ်တယ်နောက်တစ်ခုကဝါကျွတဲ့အခါခုလာတော့မိုးတွေကလည်းရွာတာနဲ့ သင်္ကန်းနေမိုးဆိုးပြုတ်ပြီးတခါလားလမ်းတွေကလည်းရေတွေပါတယ်နဲ့သွားလာအစမပြေဘူးတဲ့အဲ့တော့ဆင်းရဲပြုခဲ့တဲ့အကြောင်းပြောတယ်ပြောတော့မြတ်စွာဘုရားအသင်းလျော်တဲ့တရားတွေဆက်လက်ပြီးတော့ဟောပါရဲ့ဆက်လက်ဟောလိုက်တော့အဲ့ဒီမှာလည်းတရားသမားကြီးပညာရေးပါပဲအဲ့ဒါတွေဟောလိုက်တော့မူလငါရသောတာပန်တရားကအနာဂတ်နေကိုအဲ့ဒီတရားနာရင်းနဲ့သူတို့တရားနှလုံးသွင်းပြီးတော့ဝိပဿနာဉာဏ် ရိယမညာဖွညာစင်တိုင်းကြတော့လားအရဟတမေဖို့ရောက်ပြီးရဟနာတွေဖြစ်ကုန်တယ်လို့ဆိုတယ်။อืมအောင်ရတော့ကောင်းပါလေ။အာမီဒုက္ခတို့ရှိတဲ့ပုဂ္ဂိုလ်သိနေကြ။ရဟနာဖြစ်တော့ကြတယ်။ရဟနာဖြစ်တော့လေခိုးတော့မှရဟနာဖြစ်ရင်တာမမဟုတ်ဘူး။ဘိညာဉ်တွေလည်းရတာတယ်။သူတို့ကဘိညာဉ်လည်းရပါလား။အေဒီဝိရဘိညာဉ်ဆိုတာဖန်ဆင်းဒီကိုဖန်ဆင်းလို့ရ။ကောင်းကင်ကောင်းကင်ကြီးပဲမယ်လို့မိမိတို့ လမ်းလျှောက်ပြီးသွားလို့ရှိရင်လိုလည်းကိုရောက်အောင်လို့ကောင်းငင်ကောင်းငင်မျိုးလည်းလမ်းအနေနဲ့ဖန်ဆင်းလည်းရတာပဲအမြင့်ကြီးလည်းပဲအနေငယ်အနေနဲ့ခြေတလမ်းလောက်နဲ့ရောက်အောင်လို့ဖန်ဆင်းလည်းရတာပဲအဝေးကြီးပဲပဲလို့လည်းပဲဒီလိုပဲတလမ်းနှလားနဲ့ရောက်အောင်လို့ဖန်ဆင်းလည်းရတာဘာလို့ခက်ဘူးကအိဒုဒဘိညာစိတ်ကောင်းတာကောင်းငင်နေဘိညာဘိညာရှိတဲ့ပုဂ္ဂိုလ်တွေကောင်းငင်နေပေါ်ကြကောင်းငင်နေပြန်ရတယ်ဆိုတော့အဲ့ဒီလိုအဲ့ဒီလိုသွားတယ်အဲ့ဒီလိုသူတို့လည်း ဘုရားထံကကြော့ပြီးတော့ဘိညာဉ်နဲ့ပြန်သွားကြတာပါပဲပြန်သွားကြတဲ့နောက်မြတ်စွာဘုရားသူတို့အကြောင်းပြုပြီးတော့ဩဟာတပည့်တွေကထိန်အာနိသင်မရလို့ဒီပင်ပမဆင်းရဲနေလာကြတယ်အဲ့ဒါနှစ်ပေါင်းဘယ်လောက်ကြာကြလဲဆိုလို့ရှိရင်ဝါစဉ်နဲ့သာဝတိပြီးဇေရုံเจ้าမှာဝါကထာက 14ဝါမြောက်မှာပါကတာဒီနေ့မှာကမကတ်ခဲ့သေးဘူးအဲဘုန်းကြီးတို့အရင်ကဝါစင်တွေရေးပေးထားတာတွေချိုရရပါလိမ့်မယ်ပါပါတိရာဝိမတာဝေတဝါစီရှုစစ်တန်သူနှင့်ကိုကုစရာကောပါနာဝေကိုဝါစပြီးတကလားကောပါနာဝေစာစီကအရေဖြေလျော့ပါလေရေးထားပါတယ်အဲဒီမှာဇေရဝန်ဆိုတာက14ဝါကြမှာ14 14နှစ်14ဝါကြမှာမြတ်စွာဘုရားကဝါကတာ အခုလည်းသူတို့လာတာကလည်းဝါရင်းဖျားဝါခနေလို့လာတယ်ဆိုတော့ဒီတဲ့စောမှာမဟုတ်ဘူးဒီတဲ့နောက်ကျရင်လည်းကျနော်ဒီတဲ့နောက်ကျပုံမရဘူးဘယ်တော့ပဲဖြစ်ပါလိမ့်မယ်ဒါဆိုရင်ကို73နှစ်လောက်ရှိသွားပြီပေါ့ပထမကသူတို့သောတာပန်တရားကအနာဂတ်ဖြစ်လာတာညာဖြစ်နေနေလားအခုအဲဒီအဲဒီခါကြတော့မှမြတ်စွာဘုရားတရားထပ်နာပြီးတော့ညာနာဖြစ်သွားကြတာကိုအဲဒီဟာအကြောင်းပြုပြီးတော့မြတ်စွာဘုရားက ဆရာကြီးတွေသူတို့အတွက်တော့ဟုတ်ပါဘူးသူတို့နဲ့ရဟနာတွေဖြစ်ကုန်ဘင်းရင်တွေလည်းရကုန်ဘာမှဆင်းရဲကြံရှိပါဘူးသူတို့တော့အဲဒီပြင်ဟန်တွေအတွက်ရည်ရွယ်ပြီးတော့မြတ်စွာဘုရားအထင်ခင်းမှုရာခွင့်ပြုတယ်နုဇာနာနိဘိခဝေဥဒ္ဒဥထာဏံဘိက္ခုဏံဂတိဏံအသိတုံအာရတာတိဒနာဟောဘိခဝေပင်စကပိတံတိနာမန္တစာရောအတ္တမရစာရောအနဘောဇနံ ရာဝတ္တစီဝံယောသတ္တစုရုပ်ပါတော့ဩနေတံဘိုဟိတတိပါဠိအနေတော်မပေးပါဘူးအနေပေးနေလို့ရှိရင်ဟိုအချိန်ကြီးတကားတော့ကြားနေအဲကတိန်ခင်းမူရမြတ်စွာဘုရားခွင့်ပြုတဲ့ကတိန်ခင်းတဲ့ပုဂ္ဂိုလ်တွေမှာအကျိုးအနိသင်၅ပါးရမယ်အဲတော့ကြတဲ့အကျိုးအနိသင်၅ပါးကိုခေါ်ပြတယ်ခုနကသောတာပန်တရားကအနာကဘာရဝတိသုံးကြိမ်တော်ရဟန်းနေတာ သောတာပန်တရားကအနာဂါမိအဲသူကတထိန်ကခင်းရတာမဟုတ်သေးတော့တထိန်အာနိသင်အကျိုး၅ပါးရှိတဲ့နေကားတဲ့၄ပါးကတော့တထိန်မခင်းခင်လည်းပဲတလအတွင်းတော့ရတယ်သူတလအတွင်းရတယ်အာနိသင်၅ပါးရှိတဲ့နေက၄ပါးကတော့ရအနာမန္တစာရမပန်ကြပဲနဲ့သွားလျော်သွားနိုင်တယ်အဲဒီစီဝရိဒိဋ္ဌာန်ထင်တဲ့သင်္ကန်းကိုထားကျင်ရထားနိုင်လဲဆိုတော့ဒီလိုအကျိုးအနိသင်ကြီးအလုံး၅ပါးရှိပါတယ် အဲဒီ၅ပါးတော့ကတိစုရိအဋိဌာန်တင်ထားတဲ့သင်္ကန်းဆုံးလုပ်ပြီးတော့မထားနိုင်ဘူးဆုံးလုပ်ပြီးတော့ထားနိုင်တဲ့အခွင့်အာတော့မရဘူးအဲဒီဟာတွေတော့ရပါတယ်နောက်နောက်ဆိုကြတော့အကျိုး၅ပါးတွေတော့ဇာတ်ခေါ်ပြအဲအကျိုးအနည်းငယ်၅ပါးအဲဒီအကျိုးအနည်းငယ်၅ပါးလုံးရအောင်မြတ်စွာဘုရားခွင့်ပြုတယ် မထိန်နိသင်၅ပါးတွင်လေးအင်းအကျိုးမှာသတင်းကျုပ်ကဒလမြရကြတော့ဒီသာဘုညက်သားလေးမှတ်အောင်လို့သမိုးလေးရေးထားသတင်းအနိသင်၅ပါးရှိတယ်တဲ့ခဏနာမန္တစာရအတ္တမဂနာစာရခဏဘောဇနာဇာဝရတစေရရောစရတစေရုပ်ပါတော့ကောနိတံဘိုးရတိဆိုတဲ့အာနိသင်၅ပါးရှိတယ်အဲ့ဒီ၅ပါးတွေကတဲ့သတင်းကျုပ်လို့ရှိရင်ပုရိမဝါဝါကျွတ်တဲ့ပုဂ္ဂိုလ်ဟာလေးခုကတော့လေးအင်အကျိုးမှာ လေးရင်ကျိုးတော့ရတယ်ဒီစီဝရိဒိဋ္ဌနိနာတဲ့သင်္ကန်းကိုစွန့်ပြီးတော့တခြားတော့တော့မသွားရဘူးဒီစီဝရိဒိဋ္ဌနိနာသင်္ကန်းကကိုယ်ကလည်းကိုယ်နဲ့အမြဲတမ်းပါနေရတယ်လို့ကဒီနေ့ကရင်လည်းဒီကတထိန်အနုမောဒနာပြုအာနိသင်ယူမဲ့ပုဂ္ဂိုလ်တွေအာနိသင်ကတိအာနိသင်လက်ခံမဲ့ပုဂ္ဂိုလ်တွေ မြတ်စွာဘုရားခွင့်ပြုတော့ကအဲ့ဒီတိစီဝရိဒိဋ္ဌံတင်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေအတွက်ခွင့်ပြုတာအဲ့ဒီတော့ဘုရားခွင့်ပြုတာနဲ့လည်းကြီးအောင်တိစီဝရိအဋ္ဌံတင်ပြီးတော့နေကြပါလို့ဘုန်းကြီးကသတိပေးနေတိုင်းနေတဲ့ဘုန်းကြီးကဒီလိုသတိပေးနေတာပါပဲသို့တော်လည်းစောကြရတော့မပေးပါဘူးစောကြဆိုရင်ချွတ်တောင်းလေးတယ်ဆိုပြီးကြက်နေရင်ကြက်နေစေတနာကောင်းကောင်းနေဆိုရင်လည်းသိတောင်းတော့မလေးလာပါဘူးကွာ အဲအဲ့ဒီသင်္ကန်းအဝေးကြားနေလို့ရှိရင်နိဒကိအစိရပါသိရင်ဒေသနာအဲနိဒကိစွန့်ပြီးတော့ဒေသနာပြောကြလဲပြီးတာပါပဲတိတ်တော့ဝန်မလေးတော့ပါဘူးသူကဒါဖြစ်နိုင်တဲ့ဥစ္စာပါပဲဒါပေမဲ့လို့ဗမာပြည်မှာဘုန်းကြီးတို့သိရသလောက်ကတော့သူတစ်ပါးတွေရောဘုန်းကြီးတွေရောပေါ်လဲအကုန်လုံးပဲတိစီဝရိအဋိဌာန်ကိုအမြဲတမ်းတင်ဆောက်တည်တဲ့ပုဂ္ဂိုလ်ကနည်းတယ်ဘုန်းကြီးတို့လည်းဆောက်တည်တဲ့အခါဆောက်တည်ပါတယ်မဆောက်တည်တဲ့အခါတွေကမြင်ရတယ်အဲတော့ အခုဒီမှာကဆရာကြီးတင်လက်ခံမဲ့ပုဂ္ဂိုလ်တွေဘုရားခွင့်ပြုတော်မူတော့ကတိစီရိဒိဋ္ဌံတင်ပြီးသုံးဆောင်နေတဲ့ယဟန်တော်တွေအတွက်ခွင့်ပြုတာဖြစ်တော့ဒီစီရိတော်ဒိဋ္ဌံတင်ကြပါသိလည်းမကြပါဘူးအေးလာရင်တွေကတင်လာရင်နေလာစုတ်တရက်နေ့အာရုံတဲ့အချိန်ခဏနေ့နေ့ရက်နေ့အာရုံတဲ့အချိန်ဒီနေ့လောက်ပါပြီးဆိုရမှာဒီနေ့လောက်အောင်တဲ့တဲ့အချိန်မှာဒီငန်းနဲ့လူနဲ့ မကင်းမို့ဒီရင်ချိန်တော့ဘယ်သွားနေတဲ့ကိစ္စရှိပါဘူးဝေးဝေးမိုင်တရား200 1000စသည်ဘယ်တော့ပဲဝေးဝေးပါပဲဒီနေ့ခါတော့ဒီသင်္ကန်းနဲ့ကိုယ်နဲ့ကင်းလို့ကိစ္စမရှိပါဘူးအဲမနေ့အာရုံတက်တဲ့ချိန်တော့သင်္ကန်းနဲ့ကိုယ်နဲ့မတောင်းသွားဘာသာကအနည်းမှရှိရတယ်အဲဒါကြောင့်အဲဒီအသေးစားတင်ပြီးတော့နေတဲ့အတွက်စောင့်ရှောက်ရမှာနှစ်မိနစ်ပဲရှိပါတယ်မိနစ်အာရုံတက်ချိန်နှစ်ခုပဲရှိပါတယ် အဲဒီလိုစောင့်ရှောက်တဲ့အတွက်သီလကုသိုလ်လည်းအထူးလည်းတိုးပွားတယ်။မြတ်စွာဘုရားခွင့်ပြုတော်မူတဲ့အထင်ခင်းခြင်းနဲ့စပြီးတော့လည်းတင့်လျော်တယ်၊နှံကောင်းတယ်။ဒါကြောင့်မို့ဆောက်တည်ကြပါလို့ဘုရားတိုက်တွန်းထားပါတယ်။တိုက်တွန်းတဲ့အတိုင်းလည်းတိုက်တွန်းတဲ့အတိုင်းလည်းညာတော်တွေကဆောက်တည်ထားပါတယ်။အဲဒါကြောင့်တထိန်ဤသင်္ဃာပါတွင်လက်အင်းအကျိုးမှာသတင်းသတင်းကျုပ်ကတလားများရရတယ်တော့တာဝါကျွယုံများတထိန်မခင်းတောင်မှ လေးခုအကျိုးတော့ရတယ်အဲ့ဒီဒီဒိဋ္ဌံတင်ထားတဲ့သင်္ကန်း30ကိုဒီနေရာရာစွန့်ထားပြီးတော့သွားဖို့အဲ့ဒါတော့မရဘူးအဲ့ဒီခွင့်မရဘူးဒီခွင့်တစ်ခုပဲဒီညရတဲ့ရအဲ့ဒီမရတဲ့အကျိုးရအောင်လို့ဒီကစိန်ကခင်းရတာอืมသူသူရအောင်သူရတဲ့အပြင်ဒီတလမဟုတ်ဘူးသူကတော့နောက်ကဆောင်းတွင်းလား တကောင်းလအထိအောင်တကောင်းလပြည့်ချင်ဆောင်းနှင်းလ၄လပါဆိုတော့၅လဖြစ်သွားတယ်၅လအကျိုးရပါတယ်။ကဲဒီဆောင်းမကလေးတွေအချင်းချင်းပဲဆွေရတော့ကထေနိသင်ငါးပါးတွင်လေးအင်အကျိုးမှာလေးအင်အကျိုးမှာဆို ထင်းကျုပ်ကသလမြာရကြတော့စီသာသို့ဒီမခင်မယ်တော့ အဲဒီခရင်အနိသင်နဲ့ပါတဲ့၄ခုအကျိုးလေးဟာဝိရိမဝါကျွတ်တဲ့ပုဂ္ဂိုလ်တွေရတယ်တလပဲကတော့ဒါကဆိုရင်ကတောင်းအဲတရင်ညလာပြီးတော့တရက်နေ့ကစပြီးတော့ဒီကမုံလာပြီးအထီပေါ့လေဒါပဲတလပဲအဲဒီကနောက်တော့ဒီအကျိုးတွေလည်းမရပါဘူးဒီသင်္ကန်းဆောင်ယူထမ်းပင်မဝန်လေးစွာဘာဒဝိကိ30အထီလာပြီးခရင်စွာ အဲ့ဒီကျွန်း၅ပါးထဲမှာဒိဋ္ဌာန်တင်ထားတဲ့သင်္ကန်းကိုဒီနေရာမှာထားခဲ့လို့မရတဲ့အတွက်သုံးဒီသင်္ကန်းဆောင်ယူထားတဲ့သင်္ကန်းသုံးတယ်လုံးမြတ်သင်္ကန်းရောဒါဆောင်ယူထားပြီးတော့သင်္ကန်းစွာနဲ့မိုးရရွာနားနေရတဲ့ဟိုတုန်းကကောင်းတော်ကောင်းမဟုတ်ပါဘူးအခုမှနမဏိကရရအမျိုးမျိုးအနေနဲ့တွေမှာဘောတော်ကားတွေပါလေကနံကောင်းတယ်များပါလား ဘုရင်ကပဲဒီလိုကောင်းနေပါလားဒေါ်ဆုံးဒေါ်ရုံနဲ့နေရာမကျပါဘူးဆိုတာအဲဒီလိုနေရာကြီးသွားတာဟောဒုက္ခရောက်တာဘာသာဝဂီ30ထိလာပြီးခရင်သာဘုရားထံကိုခဲခဲရင်းနဲ့လာကြပါလေဘုရားထံရောက်ဘုရားထံမှောက်စုံကြီးရောက်မင်းလျောက်ပြီးတော့ခါမြတ်စွာဘုရားထံရောက်တဲ့ခါမြတ်စွာဘုရားသူတို့ကိုဘယ်နဲ့တော့ဘယ်မှာသင်သုံးရကြတော့အဲချမ်းသာရလားဘယ်လိုနေတယ်မေးပြီးတော့သူတို့ကချမ်းသာတဲ့အကြောင်းပြောပြီးတော့ အဲဒီလျှောက်ထားတယ်။ဟွာထဲမှာဘုရားထံလာခြင်းနဲ့မလားလို့စိတ်မချမ်းသာတဲ့အကြောင်းဝါကျုတဲ့ခါလာတော့လဲဆင်းရဲနဲ့သင်္ကားနေလဲလေးပြီးတော့မိုးရွာတာနဲ့မှဒုက္ခရောက်ပြီးတော့လာတဲ့အကြောင်းတွေလျှောက်တယ်တဲ့။ဒါကိုမေးလျှောက်ဘုရားကမေးပြီးတော့သူတို့ကပြန်လျှောက်ဘုရားကမောင်ဆုံးကြီးရောက်မေးလျောက်ပြီးတော့အခါထို့ကြောင့်နိုင်ချင်းညာဘုံစိန်ကထိန်ခွင့်ပြုပါအဲဒါကြောင့်မို့နိုင်ချင်းပြီးတော့ဒီ ဘာသာဝီညီနောင်၃ချိတ်ညီနောင်၃ချိတ်ဆင်းရဲပုံနဲ့နှိုင်းချိန်ပြီးတော့သိရင်ပုဂ္ဂိုလ်တွေအတွက်ဘာသူတို့တော်မထူအောင်အားလုံးဘုရားရှင်တန်ဃာတွေအကျိုးရှိအကျိုးရှိအောင်လို့ကထိန်ကိုခွင့်ပြုတော်မူသည်တဲ့အတိုင်းကြာတစ်ခေါက်တော့ပဲဆိုတော့အချိန်ကြီးကြားနေတော့သုံးဒီသင်္ဃာသုံးဒီသင်္ဃာဆောင်ယူထားဆောင်ယူထားသင်္ဘာဝန်လေးစွာသင်္ဘာဝန်လေးစွာ ခထဝဂီ30ထိလာသည်ခဲရင်စွာဗရဝိခေါ်တဲ့အခြေ30ဘုရားဝါကျွတ်ပြီးတဲ့နောက်ဘုရားဖြစ်ပြီးတာကတဝါရပြီးတဲ့နောက်မှာလမ်းမှာခုနကပြောတဲ့အတိုင်းဟိုကလေးမလေးအကြောင်းပြုပြီးရှားနေတဲ့ဘုရားထံရောက်ပြီးအဲဒီကဖြစ်လာတဲ့ညာလေး3ချိန်အဲ30 ဘာသာဝိကြီးဘာသာဆိုတာကောင်းတယ်ဝေကဆိုတာအစိတ်ဝင်ကောင်းတော့အစိတ်ရှိနေလို့ဆိုလိုတာသူတို့ချင်းချင်းအလုံးအကောင်းတွေကြီးတယ်ဘာသာဝိကြီး30ဒီလာပြီးခရင်စွာဘုရားဓမ္မသုံးကြီးရာမဲလျောက်ပြီးတော့ခါဘုရားတော်ရောက်တဲ့ခါမြတ်စွာဘုရားကမေးတယ်သူတို့ကပြန်ပြီးတော့သူတို့တွေ့ကြုံတဲ့အတိုင်းနဲ့လျှောက်တဲ့မေးနဲ့လျှောက်နေတာ မေးတာတဲ့အခါတခါတည်းတပေါင်းနဲ့မဟုတ်ဘူးဒါမှမဟုတ်ဘူးဒီနေ့နေနေတာတွေကဘာလေးခေါ်နေတာလဲအဲချထားတာလေတခုမေးတာကတခုတယောက်ကတည်းဘုရားကမေးရသူတို့ကပြန်လျှောက်ပြန်လာပါပဲအတူရုပ်လည်းပြီးအောင်လို့လင်္ကာအလွယ်ကူလေးရေးထားတယ်ထို့ကြောင့်နှိုင်းချိန်ညဘုံချိန်တထိန်ခွင့်ပြုပါအဲမြတ်စွာဘုရား အဲဒါကြောင့်ပြုပြီးတော့ကထိန်ခွင့်ပြုတော်မူ၏နုဇာနာမိဘိက္ခုဝတ္တအောင်ထာနာဘိက္ခုနာကတိနာအဋ္ဌိတုအတ္တကတိနာဟောဘိက္ခုပစ္စကပိတံတိအနာမန္တစာရောအတ္တမရဏစာရောဓနရောဇနံဇဝရတစေဝံရောဇရတသုရုပ္ပါရောသောနေကံဘုရားတိဟောဒီပါဠိနဲ့ခွင့်ပြုလိုက်တာအဲ့ဒါဘယ်မှာရှိတယ်လဲတော့ဒီနည်းမှာတတ္တိယ1 2 3 သုံးသုံးအုပ်မြောက်ပါမဟာဝါမှာရှိစင်္ဆာနံပါတ်350နဲ့ပြင်မှာရှိကြည့်နေဖို့ရောရည်ကြည့်အောင်လည်းဒါလေးညွှန်ကြားထားပါတယ်ကထိန်ခေါ်ခြင်းရဲ့အကြောင်းကထိန်ဆိုတာဘာတော့ကထိနာတော့ကထိန်ကိုဘာလို့ကထိန်ခေါ်လဲသင်္ကန်းခိခါခိုင်းစေတာဆွဲတာကထိန်မီတဲ့မာရရတိမြေကြီးကစသည်ကဖွင့်ထားပါတယ်အဲဒါသင်္ကန်းခိခါမှာခိုင်မြဲစေပြီးတော့ ခိုင်မြဲစေတာကိုစွဲပြီးတော့ကထိန်ဖြစ်သည်ဂတိနာခိုင်မြဲစေတဲ့ဟာပေါ့ဒီလိုအတိတ်ဆိုရှိတယ်သင်္ကန်းခိခာခိုင်စေရာစွဲတာကထိန်ကြီးဟောသင်္ကန်းခိခာတွေသင်္ကန်းတွေဒီတိုင်းဆိုလို့ရှိရင်တော့ဟိုရင်ဝါကျွရင်အနိဒင်ရတာ၅ပါးတည်းက၄ပါးတည်းကဒါတလပဲအခုကတော့ဒီ၅လတိုင်အောင်လို့ သင်္ကန်းနေထိုင်ခန်းကနဲ့ဒါညာလဲထားအကျိုးတွေရအဲဒီတော့လေကျောင်းပြီကတိနာခိုင်မြဲစေသည်ခိုင်မြဲစေတဲ့ဒီအမှုကမဲ့သစ္စာပြဝိညာဉ်ကကထိန်ပေါင်းကြီးခင်ဟာပြီတနည်းကထိန်မြေတနည်းအဖြစ်ကထိန်ပေါင်းကြီးများကထိန်နာကတိနာကထိန်ဆိုတာပေါင်းကြီးသဘောမျိုးပေါ့လေအဲ့ဒါတွေအဲ့ဒါတွေခင်ထား ပြီးလို့ဒါကြောင့်မို့ကထိန်လို့ခေါ်တယ်လို့ဘုရင်ကြီးပါရှိတော့ပရိဝါပေါ့ပရိဝါ150နှစ်ကိုမိပြီးတော့ဒီအိဗေကိုခေါ်ပြပါတယ်ဆိုရမယ်ကထိန်ပေါင်းကြီးသင်ဟာပြီးသနိကထိန်ကြီးကထိန်ခင်းကသုံးငါးဝါ လတိုင်ရသည်ဟောကတိန်အခုကတိန်လူလာလို့ရှိရင်ကတိန်ခင်းမနေတဲ့ခါကလားအဲဒီကတိန်တောင်းယူပြီးတော့ခင်းတဲ့ပုဂ္ဂိုလ်ကအနုမောဒနာပြုတဲ့ပုဂ္ဂိုလ်အားလုံးအကျိုးငါအကျိုးငါကိုရတယ်အကျိုးငါဝအကျိုးငါဝရတယ်ရတယ်ဆိုငါလားသင်ခင်းခြင်းချင်းကစပြီးတော့တပေါင်းလာပြင်းနေတယ်ငါလားလို့ဆိုရတာပဲငါလားတညာပြီးအဲဒီအကျိုးတွေကဘာတွေလဲဆိုမဘာမကြ လိုရသွားအပြင်မှအပြင်များမသိပြီရှိရမမကြပဲနာမန္တစာတော့ရဟန်းများမှာသင်ပိတ်ထားတဲ့ဥစ္စာရှိနေဟိုမပါမကြပဲနဲ့သွားလို့ရှိရင်အာဝဒိနာတွေရှိတယ်အဲဒီကထင်အနည်းနဲ့ရှိတဲ့ပုဂ္ဂိုလ်ကတော့ဘဝပင်ထားတာတွေဆုံးနေတာတွေဘဝပင်တရားပင်ပြင်းနေလို့ဘယ်သူမှမပါမကြပဲနဲ့အတိုင်းသွားလဲဘာမှပြင်းမရှိအောင်တချို့ကလည်းသိမသိပါဘူးခုနေတာကလည်းဒီသိက္ခာဝုဒ်တွေမသိလို့ ဟိုသင်ထားတာရှိမှလည်းကြိုင်းပြောကြတာပန်ကြားခြင်းမရှိပဲအမှန်ကတော့ဒီကထေအနိတင်မရတဲ့အခါဆိုရင်ပန်ကြားသွားမှာကထေအနိတင်ရတယ်မလို့တကောင်းလာပြီးပြောသွားလို့ရှိရင်အဲဒီကနောက်ဆိုလို့ရှိရင်စွန်းစားတယ်ဘာလို့ပြင်ထားတာရှိရင်ပန်ကြားပြောသွားတယ်စွန်းစားခင်သွားတယ်ပန်ကြားသွားစွန်းစားပြီးကြားသွားတယ်ပန်ကြားသွားတယ်နည်းရအဲသွားလို့ရှိရင်ကြောင်းနေတော့မဟုတ်ပါဘူးအဲမြို့မြို့ကြီးရွာတွေအဲ့ဒီကိုသွားတဲ့အခါကလည်းပန်ကြားတယ် ပန်ကြားရတဲ့ဘာစိရပါလဲအဲအခုတော့အပန်ကြားပဲနဲ့အဲဒီကထိန်မခင်းတောင်မှဒလအတွင်းကတော့ဖြင့်ဇံမုံလာစုံနဲ့အဲပဇင်းညွလာစုံနဲ့ဇံမုံလာစုံဒီဒလကတော့ဖြင့်ကထိန်မခင်းတောင်ရပါတယ်ကထိန်ခင်းလိုက်ရင်တော့ကောင်းလာပြီထင်ရတယ်အဲအကျိုးရတယ်လားရဟန်းတော်များအတွက်ဓမ္မတွေအတွက်တော့သိနာနေရောဥပ္ပိတမလို့ဥပ္ပိသွားမှာ ဒါမှလည်းသူ့အကျိုးအကျိုးတွေကရတယ်။ဆင်ဆွမ်းမတမ်းမကြာလိုရာသွားပြင်းများမသိမီဒီမတမ်းမကြာပဲနဲ့ကိုယ်လိုရှိရသွားရသွားပါတဲ့အပြင်းမသိပါဘူးတဲ့အဲအပြင်းမသိပါဘူးတဲ့အဲဒီလိုဗမာကြားပဲနဲ့လို့ရှိရတာအပြင်းမသိအောင်အကျိုးတွေကိုရစေနိုင်တဲ့အတွက်ပထမလူလူသားစေတနာတွေနဲ့အလားတူ သူ့ကောင်းမှုတွေအလားတူအကျိုးတွေပေးပါတယ်။ဒါကြီးကင်းကလွတ်လပ်စွာလိုရာသွားနိုင်ပြီးတော့နောက်နောက်တစ်ပိုင်းနော်နောက်မျက်နှာရောက်သွားတယ်။အရင်တကာများမှာရတော့အကျိုးများပါ။အဲဒါကြီးကင်းကဒါစီရဲ့ဒါစီမှုကင်းနေတဲ့သူရှိရဌာနတွေမှာဘယ်မှဆိုသွားနိုင်လဲဟုတ်ရဲ့ဘုရားကလည်းအမှန်ရရအနေနဲ့မှာอืมဘယ်နိုင်ငံဖြစ်ဖြစ်ပဲကိုယ်နိုင်ငံအတွင်းနဲ့ချိုးသွားတာတွေမှကြသွား တခြားနိုင်ငံတွေသွားလို့ရှိရင်ခွင့်ရပါတယ်နန်တောင်းယူပြီးသွားတယ်မလွယ်ဘူးသူစားတောင်းလေးတယ်အဲအဲဒီကရင်အနိဒေရနေတဲ့ပုဂ္ဂိုလ်မှာဆိုလို့ရှိရင်ကရင်အနိဒေရအောင်ထူထမ်းထားတဲ့ပုဂ္ဂိုလ်မှာဆိုရင်ဒါစီမှုကင်းပါရဲ့တဲ့ဒုဒုလလနဲ့သွားကျင်ရတယ်သွားနိုင်တယ်နောက်တော့ဘွားတယ်အထူးအချင်းနတ်ပြည်တွေရောက်နေတာနတ်ပြည်တဲ့နတ်ပြည်လည်းပဲတားမြစ်တာရှိပုံတော့ပေါ်သေးတယ်သူစားအဲဒါ ကုသိုလ်ထူးရှိတဲ့ပုဂ္ဂိုလ်တော့အဲ့ဒီကျိုးတွေကိုရသွားနိုင်တယ်အဲ့ဒါကိုဘုန်းကြီးတွေကပေါ်ပြတာဒါစီကင်းကဒုလစွာလိုရာသွားနိုင်သည်အဲကြောပဲမရှိဘူးနော်ဆရာကြောပဲရေးကြတယ်မဟုတ်ဘူးတာကြီးကဘာပထမအကျိုးအာဒုတိယအနိသင်္ကပါဠိလိုကတော့အတ္တမရဏစာတော့သတ္တမရဏစာ အဲဒိဋ္ဌတင်ထားတဲ့သင်္ကန်းကိုမဆောင်မရထားနိုင်ရဲ့သုံးဒီထဲမှာထားလို့ရထားရသွားနိုင်ပြီးအသင်းမိုင်ဧကတိအဲအသင်းမိုင်အသင်းမိုင်ကိုအန္တရဝါဒကဒိဋ္ဌာမိဧကတိကိုဥဒ္ဒသင်္ကန်းဒိဋ္ဌာဒိဋ္ဌာမိသာသင်္ကန်းကိုသာသင်္ကန်းမဥဒ္ဒသင်္ကန်းကိုဟောသံဃာတင်ပဲသာသင်္ကန်းသာသင်္ကန်းသံဃာတင်ဒိဋ္ဌာမိဟောဥဒ္ဒသင်္ကန်းဟုတ်လားအဲဒီလိုသင်္ကန်းသုံးတယ်အဋ္ဌာပြုထားတဲ့သင်္ကန်း ဒီပြင်ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့အခုတရင်ကျွတ်ဝါကျွတ်နေပဲမလို့အဲ့ဒီကျွတ်ကမရဘူးခရှင်မခင်းနေမရဘူးအဲမနေ့အာရုံတက်တဲ့အချိန်မှာအထူးအားဖြင့်အာရုံတက်တဲ့အချိန်မှာကိုယ်နဲ့နှစ်တောင်းတော့အတွင်းမှာရှိရကိုနေတဲ့ကျောင်းသားနဲ့ဆိုလို့ရှိရင်တော့တော်တော်ဝေးဝေးစိတ်ဓာတ်ရှိတော့ဘယ်လောက်ထားတာရပါကျောင်းသားကြီးကြီးဆိုလည်းရပါတယ်ဒါတို့တော့ရတယ်အဲတခြားတစ်ပါးသွားလို့ရှိရင်သူက အဲသင်္ဃာအတူတူပါသွားတယ်အကြောင်းရှိပါတယ်နေရင်းနေတော့ကိစ္စမရှိပါဘူးအဲဒီဒီဘက်ကယဟန်တော်များရတဲ့အကျိုးဒီဘက်ကယဟန်များမှာရတော့ကျိုး၅ပါးဆက်တစ်ပြီးတော့နှစ်ရောက်တော့သုံးဒီထဲမှာခါလိုရာခါကသွားနိုင်သည်အဲသင်္ဃာရဲ့အသက်မှန်ရဲ့အေဒီရဲ့သတ်သင်္ဃာဒီသုံးဒီထဲကထားခြင်းလည်းထားသွားနိုင်တယ် အထူးအားဖြင့်တော့သဒ္ဒင်္ဂါပေါ့လေတမိုင်တဲ့ဂတိပါရင်ပြီးတာသဒ္ဒင်္ဂါထားပါရင်တက်တာကပေါ့အဲဒီလိုသင်္ကန်းကိုလှလှလှထားပြီးသွားနိုင်တဲ့အကျိုးရစေနိုင်တဲ့အတွက်ကထိန်သင်္ကန်းလူတဲ့ပုဂ္ဂိုလ်တွေမှာရနိုင်တဲ့ကျိုးရတဲ့ကျိုးကတော့ဒီမှာကထိန်တကာများမှာရတော့ကျိုး၅ပါးကိုဒီနှစ်ရောက်လာ တောင်ကိစ္စမလေးရပေါ်လာလေတော့ဒီဆိုရမယ်တောင်ကိစ္စမလေးရပေါ်လာလေတော့ဒီအဲလောကကြီးရမှာကိုတောင်ကိစ္စတွေကတောင်လေးနေတယ်ရှိရဲ့အဲဒီကထင်းအလုလုထားတဲ့ပုဂ္ဂိုလ်တွေမှာရှိရရှိရပွားတွေမှာတောင်ကိစ္စတွေလေးချင်းမရှိပဲနဲ့ဟောဘာဘာချမ်းသာစွာရှိပါတယ်ဖြစ်နိုင်ပါတယ်ဟိုသင်္ကန်း သုံးတယ်ထားခြင်းရထားပြီးလွတ်လွတ်လပ်လပ်ချမ်းသာသွားနိုင်တယ်လို့ပဲအဲဒီလိုအလားတူချမ်းသာတာအကျိုးရပုံကိုကြာပေါ်ပြထားပါတယ်။နောက်တတိယကတော့ဉာဏ်များမှာလေးပါးတူပင်ခိုင်းမောစဉ်စားခြင်းစားနိုင်ရင်ဒါလည်းပဲဒါလည်းပဲလူရန်နဲ့ပစ္စည်း၅မျိုးမှာဆွမ်းလို့အဲပစ္စည်း၅မျိုးရှိတယ်။အဲဒီပစ္စည်း၅မျိုးသူ့အမိနဲ့သူ သင်တဲ့ပုဂ္ဂိုလ်ကသူ့အမိနဲ့သူသင်ထားလို့ရှိရင်အဲ့ဒီဆုံးမျိုးကိုလက်ခံပြီးဒီကရမစားရဘူးလို့ဩရဏသမင်းတတုမုံညက်မုံမှုန့်ကုမာသမယောမုံမစ္ဆငါမန္တအသာဆိုပြီးဒီစီ၅မျိုးအဲ့ဒီဒီစီ၅မျိုးကိုယူခြင်းတဲ့ပုဂ္ဂိုလ်ကကျွန်တော်ကျွန်တော်ဣန္ဒာပြသမင်းစားလဲပါသမင်းဒုက္ခမှာမုံညက်မုံဒုက္ခမှာမယောမုံဒုက္ခမှာငါဒုက္ခမှာ အသားလူခါမှာအဲဒီလိုပြောပြီးတော့ပြင့်လာရှိရင်အဲ့ဒါတွေကညာညာမတော်ဘူးသူကညာညာမှာဝီနည်းကတင့်လျော်တဲ့ဟာနဲ့ဆွမ်းဆိုတဲ့အမည်နဲ့ဒီလိုပြင်းမှဆွမ်းလူခံကြွပါဆွမ်းဖုံးဝေးပါစသည်ဒီလိုတင့်လျော်တဲ့ဘောရနဲ့ပြင်းမှအဲဒီလိုမဟုတ်ဘဲနဲ့မတင့်လျော်တဲ့သမင်းလူခံတော့ဟင်းလူခံမုံလူခံတော့ဒီလိုပြင်းလို့ရှိရင်အဲဒါတကားတော့ကိစ္စမရှိဘူးနှစ်ပါးဆယ်သုံးပါးလည်းတကိစ္စမရှိဘူးအဲလေးပါးဆိုလို့ရှိရင် အိုင်းဘောစဉ်ခေါ်လေးပါးအတူတူခံပြီးစားလို့ရှိရင်ဗာစိတ်ရပါသင့်တယ်အဲ့ဒါအာနိနဲ့ခဏချင်းများတဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေဖြစ်တာပဲဒီအာနိနဲ့ရလို့ရှိရင်တော့အဲဒါဓမ္မတွေကတချို့ကလည်းပဲဘုရားဘာသာမဟုတ်တော့ပြင်မပြုဖို့ဉာဏ်ကြောက်ဖို့ခရစ်ရှိပါတယ်တချို့နားမလည်တဲ့ပုဂ္ဂိုလ်ရဲ့သမင်းသားကြပါတော့သမင်းလူပါကြပါသလိုပြင်လာလည်းရှိရင်ရှိတာပါပဲအဲ့ဒါညာတော်များမှာအဲ့ဒီလိုမသိလျော်တဲ့ပြင်တဲ့ စားဝယ်တော့ဝယ်တွေလည်းလိုက်ပြီးယူခံစားခေတ္တမြည်ဘူးတဲ့ဒီကင်းနဲ့လေးပါတူပင်ဂိုင်းမောစဉ်နဲ့လေးပါယဟန်လေးပါညာတစ်ပါးနှစ်ပါးသုံးပါးပဲစားမြည်လေးပါလေးပါတဲ့များရင်တော့၅ပါး၆ပါးတဲ့အကုန်လုံးမအတော့တာပဲလေးပါကနေပြီးတော့လေးပါတူပင်ဂိုင်းမောစဉ်စားရင်စားနိုင်ပြီလေးပါတူပင်ဂိုင်းမောစဉ်လေးပါဟိုကဓမ္မတွေအတူတာတွေကိုလိုက်ပြီးတော့ဒုက္ခစားနေပါလေ ဆိုရမယ်၄ပါးဒူရင်နိုင်မောစဉ်သာပြန်စားနိုင်သည်အဲဒီတော့အကျိုးရအောင်သူကနဲ့အတွက်ကတိကများမှာရာတော့ကျုံ၅ပါးရဲ့၃နာမှာကစားလို့ရများစားတော့ညဘေးကမဖြစ်ဘူးဘုန်းကြီးသဘောကျပါလားအဲဒီလိုသူထမ်းထားတဲ့ပုဂ္ဂိုလ်နောက်တော့ဘွားတွေမှာစားလို့ရရင်စားဘေးမဖြစ်ဘူး အဲတချို့လည်းအစာအစမပြေလို့နေမကောင်းထိုင်တာတွေဖြစ်တတ်ပါတယ်အဲဒါသားတော်ရီသားတော်လည်းဘေးမဖြစ်သင့်ဘူးလို့ဒါတော့အကျိုးရကြရှိတယ်ခွန်ကြီးမြင်ချင်းနဲ့ပေါ်ပြတာပါပဲစာပေကျမ်းကလည်းဘယ်နှရှိတယ်လို့အဲ့ဒါတော့မကိုးပါနိုင်ဘူးလားတော့ဆိုရမယ်စားလို့ရများစားတော်ညာဘေးကမဖြစ်ပြီအဲဘုဒ္ဓဘာမှုဆိုတာအလားတူတွေအကျိုးပေးတတ်ပါတယ်ဒါကြောင့် အဲဒီတိုင်းခေါ်ပြထားတာလေးနာမရောက်လာလေးနံပါတ်ကဇာဝတ္တစီဝရံဇာဝတ္တစီဝရံဇာဝတ္တစီဝရံဓမ္မတွေကသင်္ကန်းတွေပါတွေကိုသံဃာတထေမတို့ဆိုပြီးတော့သုခန်းလို့ရှိရင်သံဃာနဲ့ဆိုင်တာကထေအာနိတွေရတဲ့အတွင်းမှာဆိုရင်လည်းသံဃာတထေမဆိုရင်ကထေအာနိတွေရတဲ့ပုဂ္ဂိုလ်နဲ့ဆိုင်တယ်ဒီပုဂ္ဂိုလ်တွေသံဃာတွေဒီသံဃာတွေရှိနေတယ်သူတို့နဲ့မဆိုင်ဘူး အဲတရားနည်းရတဲ့ပုဂ္ဂိုလ်ကဒီမှာတစ်ပါးရှင်တစ်ပါးနဲ့ဆိုင်တာပဲ၅ပါးရှင်၅ပါးနဲ့ဆိုင်တာပဲဒီတဲ့ငါးလေးဘလားရှင်နေတယ်မဆိုင်ဘူးလို့ကအဲလက်ဆော့ပြခွင့်ပြုတာကဒါလည်းဘာကြောင့်လဲဆိုလို့ရှိရင်ဟိုရှိတုန်းကအဲဒီဝါကျွတဲ့ခါကာလမှာတခြားတစ်ပါးကသံဃာပရိသတ်တွေကလာကြတာကိုဘုရားထံလာပြီးတော့ခူးကြတယ်ရတရားမကဘူးမင်္ဂလာရတစ်ထောင်ညာကြီးလာကြတာဒီတော့ဘုရားထံ ဘာရင်းကရှိနေတဲ့ပုဂ္ဂိုလ်တွေနိစ္စရာပုဂ္ဂိုလ်တွေကသူတန်းတာကဥမာသင်္ဃတရားရှိရင်သင်္ဃတရားတော့မှန်ပြီသံဃာသသေးမှသံဃာတော်ကလူပါအဲ့ဒီလူကဟိုကအဲ့ဒီအာရဏိတွေကလည်းတရားမကလာလို့ရှိရင်ခဲတာပေါ့ဝေဖို့ရအများခဲတယ်အဲ့ဒီလိုဒုက္ခမျိုးပါအောင်မြတ်စွာဘုရားကကတိအာနိပင်ထဲမှာသူတခုထည့်ထားတယ်ငါးများစွာငါးလမှာသိငါထားနိုင်တယ်ငါး ငါးလအတွင်းမှာသံဃာတဒေမှာဆိုပြီးရင်ကထင်သင်္ကအဲထင်ခင်းထားတဲ့ထင်ညမောနာပြုထားတဲ့အာနိသင်ရနေတဲ့ပုဂ္ဂိုလ်တွေကလည်းဆိုင်တဲ့ဈေးတဲ့ပုဂ္ဂိုလ်တွေမဆိုင်ဘူးသို့တော်လည်းပဲရေအာနိသင်ရထားတဲ့ပုဂ္ဂိုလ်တွေကစိတ်မလိုတော့လည်းပဲတင်းလျော်တဲ့ပုဂ္ဂိုလ်တွေလည်းပဲဝေမျှပြီးတော့ပေးတော့ပေးပါတယ်အခုနေဆိုလို့ရှိရင်ငန်းနေတိတ်ပေါ်ကြတာပဲသူကြတာအင်နာများပါဘာမှမဆိုင်ရတဲ့ခွန်ကြီးတွေလည်းလှူနေရတာပါပဲ မလှူလည်းပဲသင်္ကန်းနေရာတွေမှာပိုးနေတာလည်းသူကလှူမှပဲနေရာကြတယ်ဟိုမှာသူ့ပုဂ္ဂိုလ်တွေထွေရဒီကတွေမှာသင်္ကန်းအသိမရှိကြဘူးသနာကြကောင်းအဲလှူရတာပါပဲဒါပေမဲ့လို့အဲဒီလိုသင်္ကန်းမရှိတဲ့နေရာရှားတဲ့နေရာတွေမှာသံဃာတဒီမှာသံဃာတော်ကလှူပါကြီးဆိုပြီးတော့အနည်းငယ်ရဟန်းတော်များရေးပြီးတော့သူရဲ့ဥစ္စာအများသင်္ကာရနဲ့ဆိုင်နေဝေရမယ်ဆိုရင်ထဲတာပေါ့အဲဒီလိုမျိုးပဲနဲ့ငါးလအတွင်းမှာတော့ဒီ အထင်အနိစ္စရတဲ့ပုဂ္ဂိုလ်တွေကဆိုင်နေဒီကျိုးရတယ်လို့ဆိုရတယ်ဆိုရမယ်သင်္ကန်းများစွာမာလာမှာသိငါထားနိုင်သည်အဲငါလာတဲ့မှာသံဃာကဈေးမှာသံဃာတော်လူဝါဤဆိုရင်ဘလောင်းများများဟဲ့ခဏလေးနေရတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တယ်။ဒီတခြားနည်းနဲ့ပုဂ္ဂိုလ်အနေနဲ့သူကတော့လည်းသူနဲ့မဆိုင်ပါဘူး။ကိုပုဂ္ဂိုလ်လူဒီပုဂ္ဂိုလ်လူအဲဒီပုဂ္ဂိုလ်၅ပါးလူပြီးဒီပုဂ္ဂိုလ် ဆယ်ပါးတူပြီးတော့ပုဂ္ဂိုလ်အနေနဲ့ဆိုရဲဟာတော့မဆိုင်ပါဘူးသံဃာအနေနဲ့ဆိုမှအဲဒကာဓမ္မတွေကြတော့လဲလူသားနဲ့ပုဂ္ဂိုလ်ရဲ့လူသားနဲ့ပုဂ္ဂိုလ်များအကျိုးလင်းနာမှာပစ္စည်းအများအသိမ့်ပိုက်ထဘေးကမရှိဘူးအဲလောကမှာပစ္စည်းတွေအများသိမ့်မဲ့ထားရင်ဘေးရန်တယ်ဆိုရှိတတ်ပါတယ်အရရအနေနဲ့ရှိတတ်တယ်အဲ့ဒါတွေက ဒီကထိန်ထူထားတဲ့ပုဂ္ဂိုလ်မှာဒီလိုဘေးအန္တရာယ်မသိဘူးတဲ့ပစ္စည်းဘယ်တော့ပဲသိမ့်ထားတာဘေးအန္တရာယ်မသိဘူးဆိုရပစ္စည်းအများသိမ့်ပိုက်ထားဘေးကမရှိဘူးအဲ့ဒါပြီးတော့နောက်တစ်ခုကနောက်ဆုံးရောက်သွားပါပြီသံဃာလူညသင်္ကန်းများသူအားသာဖြစ်သည်သံဃာလူညသင်္ကန်းများသူအားသာဖြစ်သည် ဒီမှာခုနကပြောတာကမှားညာပါလားလို့ပြန်ပြီးတော့စဉ်းစားမှရုံးမနေဆိုမှားမှာပဲပြည့်စည်အမြတ်သိမ့်တိုက်တာဘေးကမရှိတာဟုတ်တယ်ကျွန်တော်ငားမဟုတ်ဘူးလားဒါကငားမဟုတ်သေးဘူးမှားတယ်ခုနကပြောတာအခုဟာမှခုနကတော့ရာဝတ္တစီဝရံသင်္ဃာတွေဘလောက်ဖြစ်ဖြစ်ပေါ့လေဒီထက်မတင်မဲနဲ့ထားလိုက်ရတယ်ဒီအဲ့ဒါတွေပြောတာခုနမှားတယ်ပြောတာအဲအခုဟာကမှသူ့ဟာကမှ သံဃာလူများသင်္ကန်းများသူအားကဖြစ်ပြီးခုနကတော့သင်္ကန်းများများသူထားပဲမယ်လို့အဋ္ဌာမတင်မဲနဲ့သင်္ကန်းနဲ့ပြန်ချလဲပဲဘာမှကိစ္စမရှိဘူး။နောက်မလို့ရှိရင်တော့ဆယ်ရက်ပဲထားရတယ်ဆယ်အတွင်းဒိဋ္ဌာတင်တင်မတင်လို့ရှိရင်ဆယ်ကကျော်သွားရင်နိစ္စကိပါစေရပါမယ်။အဲအခုကထဏိနေရတဲ့ပုဂ္ဂိုလ်ကတော့သင်္ကန်းတွေအများကြီးအဋ္ဌာမတင်မဲနဲ့လိုလိုလာလာထားနိုင်ပါတယ်။၅လအတွင်းထားနိုင်တယ် ငါးလကျော်ရင်တော့လည်းဒီတိုင်းတင်ရပါတယ်အဲဒါခုနကပြောတာမှားတယ်ဟုတ်အခုကမှအတန်ဃာသူညသင်္ဃာနဲ့ခုမှသံဃာလူတဲ့သင်္ဃာခုနဟာတော့သံဃာရဲ့မဟုတ်ပါဘူးကိုရလာတဲ့သင်္ဃာနဲ့အများကြီးဒိဋ္ဌမတင်မဲ့နဲ့သူလွတ်လာတဲ့ထားနိုင်တယ်ဆိုတာပါသံဃာလူညသင်္ဃာများသူအားသာဖြစ်သည်အဲခုနကပြောတဲ့ဥစ္စာလည်းမှားတယ်သံဃာကိုလူလမ်းလို့ရှိရင်တော့သူနဲ့ကဆိုင်ရင်ပုဂ္ဂိုလ်တွေမဆိုင်ဘူးတဲ့အဲဆိုရမယ် သံဃာလူညာသင်္ကန်းများသူ့အားသာဖြစ်သည်အဲရဟန်းတော်များကြတော့နောက်ဆုံးသင်များသူတော်ဘာလူသွားခြင်းပါသည်အဲသံဃာတော်မှာတိုင်းကတူတဲ့စာတွေကိုကြောက်တဲ့ဆိုင်တယ်အင်းတခင်အနည်းရတဲ့ပုဂ္ဂိုလ်သာဆိုင်တယ်လို့တပါးချင်းတပါး ၅ပါးဖြင့်၅ပါး7ပါး7ပါးတရားအနည်းငယ်တဲ့ပုဂ္ဂိုလ်တွေဆိုင်နေဆိုတော့သူတို့ဟာပစ္စည်းတွေပိုင်းနေတာပါအဲဒါလည်းပဲသူတဲ့ပုဂ္ဂိုလ်တွေမှာလည်းကိုယ့်ပစ္စည်းကိုယ့်အကိုခိုင်မြဲပိုင်းနေတယ်သူတစ်ပါးတွေယူသွားတာတွေမရှိဘူးခိုးသွားတာတွေလူသွားတာတွေမရှိဘူးသူတို့အကျိုးတွေရနိုင်တယ်အဲဒီလိုဆိုလိုပါတော့လူသူမှာလည်းနိရုပဲရမြဲကျုံးကားနေခွင့်ကအစအစပြီးတော့ကျုံးကားပါ အခုနားလည်အောင်လို့တစ်ခုချင်းတစ်ခုချင်းခွင့်ရဆိုင်ပြီးပြောတူတူမှလည်းပဲညီတူအကျိုးငါးပါးရတယ်ကိုပြောပြီးပါပြီကထိန်တကအကျိုးငါးပါးလျော်စွာရနိုင်ပြီအဲကထိန်တကထိန်ရလဲခုပြောရတဲ့အကျိုးငါးပါးလျော်စွာရပါပြီတဲ့ဒါတော်တော့ပါပြီကာမံကျိုးလည်းများစွာပဲရမြဲရနိုင်ပြီနော်ကထိန်လူတဲ့ပုဂ္ဂိုလ်ဟာ ကထိန်နဲ့ပတ်သက်တဲ့အာနိသင်အကျိုးတော်ကရသလားဒီပြင်အကျိုးတွေကမရဘူးလားလို့မေးကြရှိတယ်။ဒါလည်းရပါတယ်ဟောအထူးတွေပါ။ဒီပြင်အကျိုးတွေပါအကျိုးရှိရပါတယ်။ကုသိုလ်ကောင်းမှုအကြောင်းပြုပြီးတကားလား။ကောင်းမြတ်သောလူဘဝတွေနတ်ဘဝတွေရောက်ချင်းဒီဥစ္စာပေါင်းများခြင်းစသည်ဘာမှဆိုပါနဲ့။ဒါနကုသိုလ်နဲ့ဆိုင်တဲ့အကျိုးတွေအကုန်လုံးရနိုင်ပါတယ်။ဒါကြောင့်ပါမအကျိုးလည်းပဲများစွာပဲ ရမြဲတဲ့ဒီရင်ပစ္စည်းကိုလှူတဲ့ခါကလာရမြဲရခဏခဏဘုန်းကြီးဟောလို့ရှိပါတယ်လူတယောက်ကိုထမင်းကျွေးလို့ရှိရင်သာသနာ့ဘာမှဒီလားမရှိတဲ့ပုဂ္ဂိုလ်တောင်မှအစတရားအကျိုးပေးတယ်လို့ဆိုရအဲထာထာကဘဝတရားလို့ပြောတာဒီလားရှိတဲ့ပုဂ္ဂိုလ်ကြရင်စတဲ့ထောင်ဘဝတစ်ထောင်အဲလိုအကျိုးပေးရတယ်ကြတာပါသာသနာတွင် သာသနာ့ဘာမှဝင်ဘိညာရတဲ့ပုဂ္ဂိုလ်တွေကြတော့ဗတိ ဂရေတသိန်းတောင်မှအကျိုးရတယ်လို့ဆိုပါတယ်ဒါဒီပုဂ္ဂိုလ်ဒီလိုလဲချင်းသာသနာတွင်ပုဂ္ဂိုလ်ကြတော့ဂရေသိန်းရင်လည်းမဟုတ်ဂရေတသန်းလည်းမကဘူးအကန့်အသတ်မရှိအတိုင်းစီရေမတွက်နိုင်အောင်လို့အပင်ချေရအပမေရရေမတွက်နိုင်တဲ့အကျိုးတွေရတယ်လို့အဲဒီလိုမြတ်စွာဘုရားကိုယ်လည်းဟောရတာကဘုရင်သက္ကရာတိကလည်းမဟုတ်ပါဘူးမြတ်စွာဘုရားကိုယ်လည်းဟောတာအဲမြတ်စွာဘုရားကိုယ်လည်းရေမတွက်နိုင်အောင်ကျိုးပေးတယ်အဲသက္ကရာကပြောတာကတော့ဘဝတွေနဲ့ ပြောတာလေဒါလေးတော့ထူးတယ်ဘဝတွေမြင်မလို့နဲ့ကောင်းမြတ်သောဘဝတွေရမယ်ရပြနေတယ်တဲ့အဲဒါဆွန်းလေးသမင်းလေးတစ်ခုအခုလိုသာသနာတွင်လူသားမှာပုဂ္ဂိုလ်ရွှေဦးတော့အသင်ချရပဲမရကျိုးရ၅ပါးသီလ၈ပါးသီလတွေပြည့်စုံရင်ဘိုးအကျိုးများတယ်တရားကျင့်သုံးနေတဲ့ပုဂ္ဂိုလ်လူတိုင်းဘိုးအကျိုးများတယ်သာသနာတွင်မှာရောက်နေတဲ့ရှင်သာမင်းရဟန်းလူတိုင်းဘိုးအကျိုးများတယ်စသည်ဖြင့်ချီးမွမ်းကြရတယ်အများကြီးပေါ့လေ ။ဘာငါလူလားလို့ရှိရင်တော့အကန့်အသတ်မရှိဘူးနာအကျိုးများတယ်ဆိုရင်ခေါ်ပြထားပါတယ်။အဲဒီအကျိုးတွေများတယ်လို့ပဲအခုပထင်သင်္ကန်းလူသားမှာလည်းအကျိုးတွေများပါတယ်။ကိုကသမင်းတနာစာလေးကျွေးတာအကျိုးတွေပြောနေတာကိုအခုသင်္ကန်းတွေကကိုကတအားတန်ပါပြီ။ကရင်လူတော့လည်းအကျိုးတွေလည်းထူရရပါပြီ။ဒါကြောင့်မို့ ရိုးရိုးအကျိုးလည်းရတယ်အခုအထူးအကျိုးလည်းရတယ်အဲ့ဒါနားလည်အောင်လို့တာမန်ကျိုးလည်းများစွာပဲရမြဲရနိုင်ပြီဆိုရမယ်တာမန်ကျိုးလည်းများစွာပဲရမြဲရနိုင်ပြီဆိုတာမန်ကျိုးလည်း လူဝါနာဘဝတွေရောက်ပြီးကောင်းစားချမ်းသာတဲ့အကျိုးတွေတော့မဟုတ်ဘူး။ဝိညာဉ်နာရင်သိချင်းဆိုင်တဲ့ဆင်းရဲခတဲ့ငြိမ်းတဲ့နိဗ္ဗာန်ကိုလည်းပဲအလိုရှိရင်ရနိုင်တယ်လို့နိဗ္ဗာန်နဲ့ဆူတောင်းလို့ရွေးချမှာလဲ။နိဗ္ဗာန်ကိုဒီစိတ်သာမေးအပြည့်ရနိဗ္ဗာန်ကိုလည်းရည်ရွယ်ပြီးတော့လူတိုင်းဆင်းရဲခတဲ့ငြိမ်းတဲ့နိဗ္ဗာန်အကျိုးတွေရနိုင်ပါလေလို့ဆိုလိုပါတယ်ဆိုရမယ်နိဗ္ဗာန်ကိုဒီစိတ်သာမေးရည်ရနိုင်တယ် အချိန်အလူဒါနရိုးရိုးအလူဒါနအကျိုးတွေရတဲ့အပြင်ကရင်အာနိသင်ဆံရနဲ့ပတ်သက်ပြီးတော့အကျိုးတွေလည်းရတယ်ဆိုတော့ဒါမှအကျိုးများတာပေါ့အထိန်ဒါနအကျိုးများစွာလှူလာဘူးလေဒီအဲ့ဒါကိုယ့်အထူလေးတွေကိုစဉ်းစားဖို့ကထိန်လူလူရဲ့ပုံကိုယ်တွေများမှာပါပဲအရွယ်ကြီးတဲ့ပုံကိုယ်တွေอืมဆိုတော့10ချိန်ချိန်20ချိန်30လူလူလာပါရောက်မယ် တချို့လည်းပဲခုမှလူပိကကတစ်ကြိမ်နှစ်ကြိမ်စသည်ဖြင့်အဲဒီလူဝိဥစ္စာတွေလည်းအကျိုးတွေများလာပြီအဲဒါတွေကျမ်းစင်ရင်ဝမ်းမြောက်စေဝမ်းသာစေတိုင်းကောင်းပါရဲ့ဆိုရမယ်တထိန်ဒါနာကိုများစွာလူစားဘူးလေကြီးယခုတခါသူရတာဝမ်းသာဝယ်ကောင်းနေ အဲရင်ကလူရဲ့အကျိုးတွေလည်းများပြီခုကလည်းအကျိုးများတဲ့ဥစ္စာထလူကတော့ဝန်တာပြသေးကောင်းတာပဲဝန်တာတိုင်းမှာပြည့်ပြည့်သာသူကသိရမည်ဒီကဥပဒနာရှိတဲ့ကံထမ်းဆရာတွေကံထမ်းယောဂီပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကတော့ဒါနအကျိုးလောက်နဲ့အာရနေတော့မရှိသေးဘူးဝန်တာတိုင်းဝန်တာတိုင်း ဝမ်းသာတယ်ဝမ်းသာတယ်မှလည်းကောင်းတယ်ပင်တယ်မှလည်းစိတ်ကူးတွေဖြစ်တဲ့နေမှာတော့ဗာစိတ်ကူးဖြစ်ပြီးဝမ်းသာတဲ့စိတ်ကူးဖြစ်တယ်ဝမ်းသာတဲ့စိတ်ကူးတွေအာတရားမှတ်နေရင်လည်းပေါ်မှာပဲဟိုတုန်းကဘယ်လိုလူဘူးပါပဲဘယ်လိုကျိုးတွေရနေတာစိတ်ကောင်းတာပဲဝမ်းသာတဲ့စိတ်လည်းကြီးဝမ်းသာတယ်ဝမ်းသာတယ်ကမှန်ဝမ်းသာတိုင်းမှာဖြစ်ပြက်တာရှုပါသိရမည်သို့သိပါက နိစ္စဒုက္ခလည်းမြင်သည်အဲဒီလိုဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်ဆိုတော့ဝမ်းသာလိုက်ကြောက်လိုက်ဝမ်းသာလိုက်ကြောက်လိုက်ပဲတရားအထုတ်ပြီးတဲ့ပုဂ္ဂိုလ်တွေနဲ့ရှင်းပါတယ်ကြာကြာနာနာရှုထားပြီးတဲ့ပုဂ္ဂိုလ်တွေဝိပဿနာဉာဏ်နဲ့ကြာကြာနာချွေးကြရှုပြီးတဲ့ပုဂ္ဂိုလ်တွေမှတ်တိုင်းမှတ်တိုင်းဟာပေါ်လာတာလေးလည်းကြောက်သွားတာမှတ်သိတာလည်းကြောက်သွားတာဘာမှမြဲတည်တာမရှိဘူးအဲဒါဝန္တာတိုင်းမှာဖြစ်ဖြစ်သာရှုရသိရမည်ဝန္တာကရှုတော့ ဝန္တာသာလေးကသုတိပါကအနိစ္စဝန္တာသာလေးလည်းပြောက်သွားရှုတိသာလည်းပြောက်သွားဖြစ်ပြီးပြောက်ပြောက်သွားတော့ချမ်းသာတယ်လို့မဆိုနိုင်ဘူးတဲ့ဒုက္ခဆင်းရဲပဲအဲသုတိပါကအနိစ္စဒုက္ခလည်းမြင်ပြီဒုက္ခအနိစ္စဒုက္ခလည်းမြင်တော့တာဥပဒနာညာဖြစ်ပုံသုံးမရဟာပြီးမြင်ပြန်နိဗ္ဗာန်ဆက်ရောက်ပြီအဲဒါအနိစ္စဒုက္ခပြီးအနတ္တလည်းပြီးတာပါပဲသုံးမရဘူးကိုယ်လိုရှိတိုင်းဘာမှဖြစ်ဘူးသူတော်တိုင်းသူကဖြစ်ပြနေတယ်တရားတွေကြီးတယ်ပဲလို့ အဲဒီလိုဝိပဿနာဉာဏ်နဲ့ဖြစ်တယ်အဲဒီဝိပဿနာဉာဏ်ရှင်းတာပြည့်စုံတဲ့အခါမှာဒီနေ့ခါသိရင်းနဲ့နိဗ္ဗာန်မြင်မောက်ပြုတာပဲခု အချိုးကျတရားထုတ်ပြီးတဲ့ပုဂ္ဂိုလ်တွေသင်္ခါရုပ္ပခဏ်ဉာဏ်ရှင်းတာပြီးတော့မဉဏ်ဖြစ်ဘူးတဲ့ပုဂ္ဂိုလ်တွေမှာကိုယ်တိုင်တွေ့ဘူးတာပဲအဲဒီရောက်နိုင်ပါလေတဲ့ဝန်တာတယ်ဝန်တာတယ်ဝန်တာတယ်ကိုမှတ်ပြီးအနေစာဒုက္ခအနတ္တပြီးပြီးတော့အဲလိုရှင်းတဲ့ နိဗ္ဗာန်မျက်မှောက်ပြုပြီးသောတာပန်လည်းဖြစ်နိုင်တယ်ဗရာဂန်လည်းဖြစ်နိုင်တယ်အနာဂန်လည်းဖြစ်နိုင်တယ်ဘုရားလက်ထက်ကသစ္စာဘုရားတရားနာရင်နဲ့တရားတွေရသွားတယ်ဆိုတာအဲဒီလိုတူတူလေးနဲ့ရတာတရားနာအောင်လုပ်တဲ့ရတာမဟုတ်ဘူးတရားဟောတဲ့တရားကျမ်းနာတော့သူတို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာတယ်ဖြစ်မှာပေါ့အဲဒီဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးကိုရှုတာဟိုအထာရာဒီမှာပြထားတာပဲပိဋိန်ဥပ္ပါဒိတောဆရာကောင်တရားကောင်စသည်အောင်ပြုပြီးတော့ ပီတိဖြစ်စေရမယ်အဲအဲ့ဒီပီတိကိုခရသောဝေရသောကုံသွားတဲ့နေပြက်သွားတဲ့နေရာဖြင့်သမတန်တော်ရှုမှတ်သုံးတာသောပုဂ္ဂိုလ်အဲဒီဘောဝမ်းနဲ့ဝမ်းသာတာလေးကပီတိတွေကပေါ်ပြီးကြောက်ပေါ်ပြီးကြောက်နဲ့ခရဝေရခရကုံသွားတယ်ဆိုတာပေါ်ပြီးကြောက်တာကုံတာပေါ့ဝေရပြက်သွားတယ်ဆိုတာလည်းပေါ်ပြီးကြောက်တာပြက်တာပေါ့ခရဝေရ ကြောက်သွားတယ်ပြက်သွားတယ်ဆိုတာပြီးလို့ရှိရင်ဒါဝိပဿနာဉာဏ်ဖြစ်ပဲအရဟတံဘာဝနာဒီကအရဟတခုတော့ရောက်နိုင်တယ်ဆိုပြီးထောတာပြတာပဲဒါလည်းတော့တရားနာပြီးတော့တရားနာရင်းနဲ့သို့ပါတာတော့နာတာနဲ့ဉာဏ်ဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ဆရာတော်တော်လေးစီစီလေးနာတာနဲ့ဉာဏ်ဖြစ်တဲ့ပုဂ္ဂိုလ်တွေမနှဲပါဘူးရှိပါတယ်ခုနကပြောခဲ့တဲ့ခါရဝတိညီနောင်သုံးဉာဏ်နဲ့သာသောတာပန်ကရာနာဂါလောက်ပဲရှိသေးတယ်နောက်အဲဒီနောက်ဆုံး ဘုရားထံကိုရောက်လာတဲ့အခါမြတ်စွာဘုရားမေးပြီးတရားဟောတဲ့အခါအဲဒီတရားနာရင်လည်းအကုန်လုံးရနာဖြစ်သွားတာဘိညာဉ်တွေလည်းရသွားတယ်ကျန်တဲ့အခါကျတော့သူတို့ကောင်းငင်ကသူတို့ဘိညာဉ်ကြံတာပဲလွယ်လွယ်လေးအခုကလားဘိညာဉ်စီညာရင်ကောင်းတယ်လို့ဆိုရတာမလို့ခိုးလို့တဲ့နေရာမကြောင်းဘုရားသူကခဏလေးနဲ့တမင်းနဲ့နေတွင်ကိုကိုနေရာကိုပြန်ရောက်နိုင်တယ်အခုတော့ညာရီတိုင်းနေပါလဲဆိုတော့လည်း ဒီတိုင်းသွားရတယ်ဆိုလို့ရှိရင်တော့ဒီညာလည်းကောင်းပါလေဟွန်းဒါမှန်သွားရတယ်ဆိုရင်ထားရသင်္ဘောတွေလည်းကောင်းပါလေလို့လားဒီတော့ဒီကမနန်ကောင်းတဲ့သင်္ဘောတွေပါလေအမှန်ကြတာလမ်းကောင်းသိနေကြတာပါဒါနဲ့ဘုရင်ကတော့အဲ့ဒါမနှေးဘူးသူကရုံငင်ရောက်တော့ဒါပြီးတော့တရားနာရင်းနဲ့အရာတခုရောက်သွားတယ်ဆိုတာ ဉာဏ်နာရင်းနဲ့ဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးဖြစ်ပြီးဝမ်းမြောက်တာလေးဆရာတော်ဝရတော်သမတန်တော်ရဟတံဘာဝနာတိတို့ဆရာကြီးပြောတဲ့ဤတဲ့ဆုံးပါပဲလို့ဘုန်းကြီးတော်ကဒီလိုပဲယဉ်ကြည်တာလက်ညီပါပဲလို့ဆရာအောင်ပြုပြီးဝမ်းမြောက်တာလေးဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်လို့ပြောတယ်ဝမ်းမြောက်လို့ပြောတာဒီရင်းနဲ့သက္ကနာလေးပြင်သောတာပန်ကရဏာရဟနာဖြစ်သွားတော့အဲဒီလိုဖြစ်နိုင်တယ်ဆိုတော့ဒီကပေါ်ပြထားပါတယ်အဲဒါလည်းအနံကောင်းပါတယ်သုံးရဟံ ပြည့်မြင်ယံနိဗ္ဗာန်ဆက်ရောက်မည်သို့သောမဆိုကဲရေရချပြီးတော့ ညဘေးဝရခန္ဓာအထင်ခင်းမှုသူရဲ့နိုင်ငံအထင်ခင်းတင်ခင်းပြီးတော့ဒီကထိန်နဲ့ပတ်သက်ပြီးတော့လူဝရရည်ရွယ်ထားတဲ့အတိုင်းအဝေးကကြွလာတဲ့ပုဂ္ဂိုလ်တွေလည်းရည်ရွယ်ခြင်းအတိုင်းပေါ့ဒီလိုလိုဒီတိုင်းဒီမှာဆင်းပါဘုန်းကြီးကလည်းတော့သံဃာတွေပန်ကြပြီးတော့ဒါလေးပန်ကြတာသိမတန်ရှင်းပြီး သမာဓိပညာအကုန်လုံးဆိုင်တာပဲသမာဓိလို့အဲတော့တခြားပုဂ္ဂိုလ်တွေလူဝိရရည်ရွယ်ထားတာတွေကတခြားပုဂ္ဂိုလ်တွေပြီးတာဒီလေ6ဟမ်38လား38လားဒီလိုရှိတယ်။အဲတော့ဘာမှမဟုတ်ဘူး။အဲဆံချန်တဲ့ကံကလည်းရည်ရွယ်ရင်းရှိပြီးတန်းဒီကံပုဂ္ဂိုလ်တို့အား၎င်းဒီကတန်ဃာတော်အား၎င်း သူသားပါပြီလို့ပြောဟိုဟိုကတော့တထိန်ငါကတော့တန်ခါတော့တက်တယ်ဒါနဲ့တထိန်တထိန်အချမ်းရံဖြစ်တဲ့သင်္ခါများကတော့မိရန်ကြီးရထားတဲ့ပုဂ္ဂိုလ်များအားလည်း38ပါးရှိတယ်အဲဒီအချိန်လက်ခံတဲ့ဒီကဘာသာတော်ဒီသင်္ဃာထဲမှာလည်းတချို့ကထင်းအနိဒင်မရမဲ့ပုဂ္ဂိုလ်တွေရှိပါရဲ့ဒါပေမဲ့လို့ဒါကတော့ဒီမှာပန်ကြားပြီးတော့ သူတို့ပြရမှာပဲသုံးကြီးကားတော့ရှိတယ်ရှင်သူတို့အချိန်အနည်းနဲ့မရတဲ့ပုဂ္ဂိုလ်သူတို့အဲ့ဒီကပဲပြပါတော့မယ်အချိန်တန်ခါတန်ခါလူထဲမှာလည်းပဲပြပါမယ်ဒီပုဂ္ဂိုလ်တွေအခြားပုဂ္ဂိုလ်တွေတော့ဒီတိုင်းမကောင်းပါဘူးတခါလေစုံကောင်းပါလေတော့ကြာရည်လေးချက်တော့ချွတ်ချွတ်တဲ့လူတွေနဲ့သူကသက်ဆွဲသက်ဆွဲပုံကြည့်ရပုံဒီလိုရဲ့အကြီးတွေနဲ့အဲ့ဒါကြာရမယ်ဒါကပုဂ္ဂလိကဘာသာများဆို ကျော်ပြီးတဲ့နော်ထည့်ပြီးသားဟုတ်လားဒီစီးဆုံးထည့်ပါဘူးဆိုပြီးသားကျန်တဲ့ကောင်ကအဲ့ဒါကနေတော့ပြန်တော့ဟင်ဒါတော့ကလည်းပြင်းတဲ့ပုဂ္ဂိုလ်။ပြင်းတဲ့ပုဂ္ဂိုလ်အဲ့ဒါဟုတ်ပါဘူး။အရွယ်ရှိတဲ့ရွယ်ပစ္စည်းတွေဒါနဲ့လို့သမ။ဟာလကံတပည့်တော်တို့သည်သန္တရာဝဆင်းမှလွမြောက်ပါရခြင်း နိဗ္ဗာန်ကိုသိမြန်စွာမျက်မှောက်ပြုပါရခြင်းကျိုးမှာ၎င်းယနေ့မနေ့ခင်းမှစ၍သထိန်အလှူဝဲကိုကျင့်ပါကြပါကုန်၏ဤသို့ကျင့်ပါရ၌ယနေ့ကာလက ခန္ဓာတော်အား၎င်းယောဂီအပေါင်းသူတော်ကောင်းတို့အား၎င်းကြွရောက်လာတော့ကလျာဏမိတ်တာမိတ်ဆွေပေါင်းသူတော်ကောင်းတို့အား၎င်းမွန်မြတ်သောသံခဲဝေဘောဇင်တို့ကိုရိုသေစွာ သက်ခါလူရန်သွေးမွေပူဇော်ပါကုန်၏နေခင်ကာလ၌လည်းလာသူပင်သံဃာတော်အား၎င်းယောဂီအပေါင်းသူတော်ကောင်းတို့အား၎င်းကြွရောက်လာတော့ကလျာဏမိတ်တာ စ်ဆွေပေါင်းပြေကောင်းတို့အား၎င်းမွန်မြတ်သောသံခဲဝေဘောဇင်တို့ကိုယူစီစွာလူဒံသွေးမွေသူတော်ပါကုန်၏ဤသို့ကျွေးမွေးပြီးနောက်ယခုခါ၌ ကရဏဂုံ၃ပါးနှင့်တကွာ7ပါးသီလကိုညီရရင်ရှိသည့်အတိုင်းကိုယ်စီစွာထောက်ကြည့်ရပါကုန်၏ထောက်ကြည့်ကြပြီလင်မြတ်စွာဘုရားခွင့်ပြုတော်မူသည့်အတိုင်းကထိန်လျာကြီးမှန်း မြတ်သင်္ကန်းကိုဤဤရိတ်တာ၌တစ်ချိန်ခင်းရလုံးဟာမင်္ဂါတော်အားသူစီစွာသူရမ်းပါကုန်၏တစ်ချိန်နေရာကြီးမှမြတ်သင်္ကန်းကိုဤရိတ်တာ၌ သင်ခြင်းအလုံးဟာသံဃာတော်အားလှူဒန်းပါကုန်၏ထိုမှတပါငန်းထိဆုံးသင်္ဘုဘဝသာသနာအန္တရာယ်သာဝေရေးစာအုပ်သက္ကပညာတော်တရားတော် နတုဘဝရက်ကင်ဘဝညရွက်မြတ်သေးတာရွက်မြတ်သေးနုနုထွေးသာဩဘုရားနိယသံဃာစွာနေထိုင်ရနီးရတော်ဝိနည်းဝိနည်းဆရာသာဥဒ္ဒော သရှိသောလူဝယ်ပစ္စည်းတို့ကိုဒီဝယ်ရရှိသည့်အတိုင်းသင်ဖိတ်လျောက်ထားသော38ပါးသောရှင်မြတ်တို့အား၎င်းဒီကာရဏရိတ်တာ၌ရှိကြသောအရှင်မြတ်တို့အား၎င်း ရည်ရွယ်ခြင်းရှိသည့်တိုင်းသိစေသွန်းချ၍ရမ်းပါကုန်၏သူအားဖြင့်သင်္ကန်းတို့ကိုဤသာဝနာရိတ်တာ၌ရည်ရွယ်ခြင်းရှိသည့်တိုင်းသံဃာတော်အားဘုရားဘုရားဘုရားပါကုန်၏ ဤကောင်းမှုပေါင်းသည်အဘောတရား၄ပါးတို့၏ကိုညာကိုကြောင်းဖြစ်သောမညာဖုန်ညာမိဘံကိုသက်ဆောင်ပါပေတည်းသူကကြားနေတဲ့ခိုင်းကအကြောင်းတော်ကောမိကသဘောသီလယံ 9000သောကျငွေတို့ကိုလည်းဒီပဲရင်းရှိသည့်တိုင်းရေစက်ကွန်းချ၍သူတန်းပါကုန်၏ဒီကောင်းမှုအပေါင်းသည်သာသောတရား၄ပါးတို့၏ကုံရာကုံကြောင်းဖြစ်သောဉာဏ်ကုံဉာဏ် နိဗ္ဗာန်ကိုဝတ်ဆောင်ပါစေတည်းဒီကောင်းမှုကြောင့်သတိတော်တို့သည်ဘေးရန်အန္တရာယ်ဟူသောမြတော်မှာခါခသိမ့်သင်လိုကြ၍သက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်း ချမ်းသာများခြင်းစရှိသောလူလားတောင်းတာသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ဟာခသိမ့်ပြည့်စုံကြ၏ဒီခသိမ့်တို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သော ကောင်းမှုအပေါင်း၏ကိုပါကားကိုမိဖတို့အား၎င်းဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဤရ၌ရောက်ရှိနေသောပြိဿအပေါင်းအား၎င်းကျွန်ုပ်တို့ဤကိုဆောင်နာအိမ်ဆောင် တာဆောင်၌တရားမင်းဓမ္မမင်းစရှိတော်နာပေါင်းတော်၎င်းခြေဥစွာသူသဖြင့်ညပေးဝေပါကုန်၏အလုံးစုံသောသတ္တဝါတို့အားလည်းညပေးဝေပါကုန်၏ မိဖတော်မှာစ၍လုံးစုံသောအတ္တဝါတို့သည်ယခုထူထမ်းသောကောင်းမှုအပေါင်း၏အဖို့ပါကားကိုမြင်မြရကြ၍ကိုစိတ်နှပြသံသာကြပါစေသံသာကြပါစေ သံဃာကြပါစေသံဃာကြပါစေမြတ်